သာသနာတော်နှစ်2566ခုကောဇာနှစ်1384ခုတော်တလင်းလာပြီနေ့2022ခုကုလပိုင်း9ရက်နန္ဒခင်ခါကာလရင်ဦးလေမြို့နယ်ပြင်စာရွှေချောင်းတစ္ဆာရွှေစီကျောင်းတိုက်အတွင်းမှာဥပုပ်တရေများစုံသုံးဖို့ရောက်ရှိလာကြတဲ့ဥပုပ်တေတရားတော်များနဲ့တကွာ သီလရှင်ဆရာကြီးဆရာလေးများလိုင်းပေါ်ကနေတရားဒေသနာများနာယူကြည်ညိုနေကြတယ်တက္ကရာမများအလုံးဥပုပ်တရားနာယူကြည်ညိုကြတယ်နော်အဲ့တော့ဒီနေ့ဓမ္မဒါနအလှရှင်နေနဲ့လူတန်းထားကြတဲ့ပုဂ္ဂိုလ်တွေလည်းရှိတယ်တနေ့တာဆွမ်းလူတန်းထားကြတဲ့တက္ကရာမတွေလည်းရှိတယ်ပေါ့ကရင်ပြည်နယ်ကမာမောင်းမြို့မှာနေထိုင်ကြတဲ့ဦးမျိုးချစ်ဒေါ်တီလာအေးမိသားစုတို့ကသမီးဖြစ်သူ မကေသွယ်မျိုးချစ်29နှစ်ပြည့်မွေးနေ့အဖြစ်ဖြင့်ဓမ္မပူဇာလှူဒါန်းကြတယ်။နောက်ပြီးတော့ဘုန်းတို့ထိုင်ဝမ်နိုင်ငံမှာနေထိုင်ကြတဲ့တက္ကကြီးဥကိုကိုလေးတက္ကမကြီးတို့ဆန်းဆန်းအေးမိသားစုတို့ကလည်းဓမ္မပူဇာလှူဒါန်းကြတယ်ပေါ့။ပြီးတော့ဘုန်းတို့ဒီကြောင်တိုင်းမှာတနေ့တာဆွမ်းလှူဒါန်းကြတယ်မန္တလေးမြို့မြို့တော်ကျက်စီသမင်းဆိုင်ကိုကျော်စွာမြင့်အခိုင်ခိုင်အေး မိသားစုတဲ့အလုံးအနုမောဒနာအနေနဲ့ရောတရားစကားကိုပေါင်းပြီးတော့နာယူကြည်ညိုကြမယ်ပေါ့ဘုန်းတို့ဒီကနေ့ဟောဖို့စီစဉ်ထားတဲ့တရားဒေသနာကအသိဉာဏ်ပညာကြီးမားဖို့အဓိကရည်ရွယ်ပြီးတော့အင်္ဂုတ္တပါဠိတော်စတုကနိပ္ပမနာရှိတယ်ပညာဝုဒ္ဓိတုတ်တံဆိုတာလေးကိုဟောဖို့ဘုန်းဘုန်းစီစဉ်ထားတယ်နော်လူတယောက်မှာ ဘာဟာတန်ဖိုးအရှိဆုံးလဲလို့မေးရင်အသိဉာဏ်ပညာတန်ဖိုးရှိဆုံးအစစအရာရာအခြေခံကစပြီးတော့အထွတ်အထိပ်ထိကိုဉာဏ်ရှိသလောက်ချဲ့ပြီးတော့စဉ်းစားကြည့်လိုက်ဘယ်ရာဟာအရေးကြီးဆုံးလဲဘယ်ရာဟာတန်ဖိုးအရှိဆုံးလဲလို့မေးရင်အသိဉာဏ်ပညာပဲလူတစ်ယောက်နဲ့တစ်ယောက်အစဉ်အတန်းခွာခြားနေတယ်ဆိုတာလေအဲ့ဒီအသိဉာဏ်အစဉ်အတန်းခွာခြားနေလို့မြတ်စွာဘုရားကတတ္တဝါတွေကို အနေအမြင့်အစဉ်အတန်းခွဲခြားသတ်မှတ်ပေးတဲ့အခါမှာဘာကိုကြည့်ပြီးတော့အနေအမြင့်အစဉ်အတန်းခွဲခြားပေးတယ်လို့မေးရင်အသိဉာဏ်ကိုပဲကြည့်ပြီးတော့အစဉ်အတန်းခွဲခြားတာဟုတ်လားအန္တာပုထုဇဉ်ဆိုတာရှိတယ်ကလျာဏပုထုဇဉ်ဆိုတာရှိတယ်ပြီးရင်သူ့ရဲ့အထက်မှာပါရှိမယ်တော့အရိယာဆိုတာရှိအရိယာမှာတော့မှသောတာပန်အရိယာတဂရကအနာကယဟန္တာအဆင့်ဆင့်နောက်ဆုံးဘုရားအဖြစ်ကိုပြုလိုက်တာလဲဘာကပြုလိုက်တာလဲလို့မေးရင်ဒီအသိဉာဏ်က ပြုလိုက်တယ်လူသားတွေဟာတိရစ္ဆာန်တွေနဲ့ပို့ပြီးတော့မြင့်မားတယ်ဆိုတာလေဘာကမြင့်မားတာလဲလို့မေးဒီအသိဉာဏ်ပညာကမြင့်မားတာပဲတချို့အစွမ်းစတွေဆိုလို့ရှိရင်တိရစ္ဆာန်ကလူထက်သားနေတာတောင်ရှိတယ်ဒါပေမဲ့အသိဉာဏ်ပညာမှာတော့ဘလို့မှလိုက်မမီတဲ့အတွက်ကြောင့်တိရစ္ဆာန်တွေဟာလူသားလောကကသူတို့ဟာမလွှမ်းမိုးနိုင်လူတွေဟာပဲတိရစ္ဆာန်ကိုလွှမ်းမိုးတာတော့ဒါကအခြေခံစပြီးတော့အသိဉာဏ်ပညာအရေးကြီးပုံဘုန်းတို့ပြောပြတယ် နောက်ဆုံးဘုံဘုံတို့ကြည်မှန်းချက်ထားနေကြတယ်နိဗ္ဗာန်ချမ်းသာမြင်ပြီးတော့ဒုက္ခခတ်သိနော်ငြိမ်းလိုတဲ့စိတ်နဲ့ကုသိုလ်ကောင်းမှုကိုကြိုးစားကြတဲ့အခါမှာလည်းပဲအဲ့ဒီဒုက္ခခတ်သိကိုငြိမ်းသွားစေတဲ့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုစေနိုင်တဲ့အရာဟာဘာလဲလို့မေးရင်သူလည်းပဲအသိဉာဏ်မဲ့ဉာဏ်ဟိုဉာဏ်ဟုတ်လားအဲ့တော့ဘုန်းတို့ဘယ်ကနေပြီးတော့စဉ်းစားစဉ်းစားအသိဉာဏ်ပညာဟာတန်ဖိုးအကြီးဆုံးအရေးအပါဆုံးဆိုတာလွန်တရားမှာထင်ရှားတယ်ပေါ့အဲ့ဒါဒီကနေ့အဲ့ဒီအကြောင်းအရာလေးကိုပြောမလို့ အဲ့ဒါမြတ်စွာဘုရားဟောထားတဲ့ဒေသနာတွေထဲမှာလည်းပဲအတိညာကိုအလုံးဦးစားပေးပြီးတော့ဟောတာကိုတွေ့ရတယ်အထူးသဖြင့်ထင်ရှားတဲ့ဒေသနာတစ်ခုအဝိဇ္ဇာဘိခွေပုပ္ပင်ကမအကုသလနာဓမ္မနာတမပတ္တိယအနောဒေဝဟီရောတပ္ပမကောင်းမှုယုံညံ့မှုအကုသိုလ်တရားတွေမှာခေါင်းဆောင်ရှိတယ်အဲ့ဒီခေါင်းဆောင်ကဘာလဲဆိုတော့အဝိဇ္ဇာမတိမှုသောတော်ကပြောတာပါတော့တိမှုတိမှုရဲ့ဆန့်ကျင်ဘက်ဟာပါတော့မတိမှု အဲ့ဒီမတိမှုဟာမကောင်းတာအားလုံးဖြစ်ဖို့အတွက်အခြေခံခေါင်းဆောင်အကြောင်းတရားကြီးပဲဟုတ်လားတခါဘုန်းတို့ကောင်းတာတွေမြင့်မြတ်တာတွေတန်ဖိုးရှိတာတွေကုသိုလ်ကောင်းမှုပေါ့နော်အဲ့ဒီကုသိုလ်ကောင်းမှုတွေမှာလည်းပဲဘသူဟာအခြေခံအကြဆုံးအကြောင်းတရားကြီးလဲဘသူဟာခေါင်းဆောင်လဲလို့မေးရင်တိမှုဝိဇ္ဇာဝိဇ္ဇာဘိခဝေပုဝေကမကုသလနာဓမ္မနာတမပတိဝိဇ္ဇာဆိုတဲ့တိမှုဟာကုသိုလ်ကောင်းမှုတွေမြင့်မြတ်မှုတွေမှာသူဟာရှေ့သွားခေါင်းဆောင်ဖြစ်တယ် သူမပါပဲနဲ့ကုသိုလ်ဟာဖြစ်လို့မရဟုတ်လားဒါကြောင့်တရားစပြီးတော့ဘုံဘုံဟာအခြေခံကြကြနားလည်စေချင်တာနော်ယုံညံ့မှုမကောင်းမှုတွေအားလုံးဟာမသိမှုကိုအခြေခံပြီးတော့ဖြစ်ကြတာမသိမှုကကောင်းဆောင်နော်မြင်မြတ်မှုကောင်းမှုမှုအကုန်လုံးဟာလည်းတိမှုဆိုတဲ့ဝိဇ္ဇာကိုအခြေခံပြီးတော့ဖြစ်ကြတယ်တိမှုကခေါင်းဆောင်တယ်အခုလည်းပဲကိုတိတယ်လို့လုပ်နေကြတာပဲလေမကောင်းတာလုပ်တဲ့လူကလည်းပဲသူ့ရဲ့အတိမှားကြီးကခိုင်းတဲ့အတိုင်း ဒါလုံးမကောင်းမယ်ဆိုပြီးတော့လွယ်လွယ်မှားမှာလှုပ်လိုက်လို့ခိုင်းလိုက်လို့သူလည်းလှုပ်လိုက်တာမသိမှုပါပဲခေါင်းဆောင်ဟုတ်လားကောင်းတာတွေလှုပ်ပြီးတော့ချမ်းသာကြတဲ့ပုံကိုယ်တွေနော်ချမ်းသာတယ်ဆိုတာပြည်စည်းဥစ္စာပေါ်တာကိုပြောတာမဟုတ်ဘူးနော်စစ်မှန်တဲ့ချမ်းသာကိုရတာပြောတာဟုတ်လားအဲ့လိုချမ်းသာမှုနဲ့ပြည့်စုံသွားကြတဲ့ပုံကိုယ်တွေဟာလည်းပဲဒီအတိညာရဲ့လမ်းညွှန်မှုအောက်မှာသူတို့ဟာချမ်းသာစေချမ်းသာမှုမှန်မှန်ကန်ကန်ရှာဖွေတွေ့ရှိသွားကြတာပဲတကယ်ကဟုတ်လားဒါကြောင့်တိမှုနဲ့မတိမှုရဲ့ နော်ဒီခေါင်းဆောင်မှုအနေအထားလေးကိုဘုံဘုံအခြေခံစလာပြီးတော့ပြောတာဟုတ်လားဒါကြောင့်ပညာတရားကိုတိုးပွားအောင်ကြိုးစားရတယ်အခုတို့ကောင်းမှုတွေထဲမှာလည်းပဲမြတ်စွာဘုရားပညာတန်ဖိုးရှိဆုံးလို့ပြောတဲ့ဒေသနာတွေလည်းပေးတယ်လို့မှတ်သားဘူးလားနော်ဘုံတို့ကောင်းမှုတွေကိုတူရဆွလိုက်မယ်ဆိုလို့ရှိရင်ဒါနရဲ့သီလရဲ့တမာတိရဲ့ပညာရဲ့လို့လေးမျိုးလေးအုပ်စုကွဲထွက်သွားတယ်အလောဘပြဋ္ဌာန်းပြီးတော့ပြေမယ်ကမ်းမယ်လှူမယ်တမ်းမယ်ဒါပါတော့ဒါနပါနော် ကိုယ့်ရဲ့ကိုယ်နဲ့နှုတ်ကိုတပတ်သားကိုမထိခိုက်စေဖို့စောင့်စည်းတယ်ထိမ့်သိမ့်တယ်ကောက်ကောက်မွန်မွန်နေတယ်ဒါမှလည်းသီလနော်ကိုယ့်ရဲ့စိတ်ကိုနော်မကောင်းတာတွေမဖြစ်စေဘဲနဲ့ကောင်းမြတ်မှုမှတီးနေအောင်တီးနေအောင်ကြိုးစားတာဒါမှတော့တမာတိဝါခန္ဓာရဲ့အကြောင်းတဘာဝလောကကြီးရဲ့အကြောင်းမှန်မှန်ကန်ကန်သိတာမြင်တာနားလည်တာကိုကြတော့ဘာပြောလို့ပညာအိဋ္ဌဒုက္ခအနတ္တကိုနားလည်တယ်ဒုက္ခသစ္စာပဲဆိုတာကိုနောက်ဆုံးအစစ်အမြင်ဆုံးနားလည်သွား ပညာအဲ့လိုဒါနရဲ့သီလရဲ့တမာရီရဲ့ပညာရဲ့ကုသိုလ်ကောင်းမှုအားလုံးကိုအနှစ်ချုပ်ရင်နော်ရရှိလာတဲ့ဒီအုပ်စုကြီး၄မျိုးမှာဘသူဟာထိတ်ဆုံးမှရှိနေလဲလို့မြင်ပညာထိတ်ဆုံးမှရှိနေနော်ကျန်တဲ့အရာတွေဟာပညာဖြစ်ဖို့အတွက်ဘုံဘုံတို့ပညာအတွက်အထောက်ပံ့ပေးဖို့အခြေခံနေနဲ့တည်ဆောက်ကြရတာနော်သီလရှိတယ်ဘာကြောင့်ဘာအတွက်လဲပညာရှိဖို့နောက်ဆုံးတည်တင်တည်လိုက်တာကိုတည်သွားဖို့တမာရီရှိအောင်လုပ်တယ်တမာရီရအောင်လုပ်တယ်ဘာအတွက်လဲ တမာတိရတော့ဘာလို့မှလဲသူ့ရဲ့ပန်းနိုင်ကဘာလဲပညာရအောင်လုပ်ဖို့ဒါပဲနော်ဒါကြောင့်မလို့ပညာကိုဘုန်းတို့တိုးတက်အောင်ကြီးပွားအောင်များပြအောင်ကြိုးစားရရအဲ့ဒါမြတ်စွာဘုရားအဲ့ဒီလိုတန်ဖိုးရှိတဲ့ဒီပညာကိုကြီးပွားခြင်းလေဆိုလို့ရှိရင်များလာခြင်းလေအစင်တက်မြင့်သွားစေခြင်းလေဆိုရင်ဘလို့အင်္ဂါရက်တွေနဲ့ပြည့်စုံရမလဲဆိုတာမြတ်စွာဘုရားအင်္ဂုတ္တပါဠိတော်စလောကနိပတ်ထဲမှာပညာဟုတ်တိတုတ်တံဆိုပြီးတော့ဟောတယ်ပညာဟုတ်တိဟုတ်တိကြီးပွားခြင်းတိုးတက်ခြင်းလို့အဓိပ္ပာယ်ရတယ် အဲ့ဒီသုတ္တဝါမြတ်စွာဘုရားကစတ္တရောမေဘိကွေပညာဥဒိယသဝတ္တန်တိယဟန်တို့တဲ့အခုပြောမဲ့တရား၄မျိုးဟာပညာကြီးပွားဖို့အတွက်ဖြစ်တယ်တဲ့။နော်ပညာကြီးပွားခြင်းလည်းဆိုရင်အခုပြောမဲ့တရား၄မျိုးနဲ့ပြည့်စုံအောင်လုပ်ရမယ်ပေါ့။နော်စတ္တရောမေဘိကွေပညာဥဒိယသဝတ္တန်တိဘယ်လို၄ပါးလဲအဲ့ဒီ၄ပါးကဘာတွေတော့နံပါတ်၁ပပ္ပုရိတတန်တေဟော အသိဉာဏ်နဲ့ပြည့်စုံတဲ့စိတ်ကောင်းနှလုံးကောင်းရှိတဲ့သူတော်ကောင်းနဲ့ပေါင်းရမယ်သင်ရမယ်ကိုယ့်ထက်သီလအပြင်သမာဓိအပြင်ပညာအပြင်မြင့်မြတ်မှုအပြင်ယူသားမှုအပြင်သာလွန်တဲ့ပုဂ္ဂိုလ်မလို့မလို့ပေါင်းသင်ဆက်ဆံရမယ်အပေါင်းအဖော်အနေနဲ့ကိုယ်မှာရှိထားရမယ်နောက်နံပါတ်1တတ္တမတဝနာဒုက္ခငြိမ်းချမ်းချမ်းသာကြောင့်နိလန်အစစ်ဖြစ်တဲ့မြတ်စွာဘုရားဟောပြခဲ့တဲ့သူတော်ကောင်းတရားတွေမလွဲနိုင်အောင်မှန်ကန်တဲ့မြင့်မြတ်တဲ့နိလန်လို့ဆိုတဲ့ဒီသူတော်ကောင်းတရားတွေ ကိုယ့်ရဲ့နာကကြားခွင့်နာခွင့်ရှိရမယ်နော်ကိုနာတဲ့ကိုကောင်းမြတ်တဲ့သူတော်ကောင်းတရားတွေနော်ရောက်ရှိခွင့်ရှိရမယ်ဒါကတရမတမနာနော်နောက်နံပါတ်3ကျတော့ပြောတယ်ယောနိသောမနတိကာရောတဲ့ကိုတွေးတာလေးတွေကမှန်ကန်တက်မှတ်ဖို့တဘာဝကြဖို့လျော်ကန်ဖို့လိုအပ်တယ်နော်တင့်တင့်လျောက်ပတ်တဲ့အတွေးလေးတွေဖြစ်ထွန်းဖို့လိုအပ်တယ်ကိုယ့်ရဲ့အတွေးလမ်းကြောင်းကြီးကကြောနေရင်ပညာဖြစ်ထွန်းမှာမဟုတ်ဘူးနော် တကူရဲ့အတွေးလမ်းကြောင်းလေးတွေတဲ့နေကိုတဘာဝကြနေလို့လည်းပဲအရေးကြီးလိုအပ်တယ်အဲ့ဒါတတိယပြည့်စုံရမယ်အရေးသွေးပေါ့နောက်၄ခုမြောက်နောက်ဆုံးပြည့်စုံရမယ်အရေးသွေးရပါလဲဆိုတော့ဓမ္မာနုဓမ္မပฏิပတ္တိတဲ့အတိရုဉဏ်တို့ကိုရစေနိုင်တဲ့အကျင့်မြတ်ကိုကျင့်သုံးရတယ်ဓမ္မတုနမပฏิပတ္တိကိုဘယ်လိုမြန်မာမှုပြုလဲဆိုတော့သူတော်ကောင်းတရားအားလေယောသောအကျင့်ကိုကျင့်ရတယ်ဆိုလိုတာက ဒီအကျင့်ဟာသူတော်ကောင်းတရားရဖို့အတွက်တကယ်စစ်မှန်တဲ့လမ်းကြောင်းဖြစ်တယ်အဲ့ဒီအကျင့်မျိုးကိုကျင့်ရတယ်နော်သူတော်ကောင်းတရားကိုသိသွားစေနိုင်တဲ့အကျင့်မျိုးဒါကိုစာလိုလေးဘယ်လိုပြောတော့သူတော်ကောင်းတရားအားလျော်သောအကျင့်ဆိုလိုတာကသူတော်ကောင်းတရားနဲ့ထိုက်တန်တယ်ပေါ့ဒီအကျင့်ကိုကျင့်ရင်သူတော်ကောင်းတရားကိုသိရလိမ့်မယ်ပေါ့အဲ့ဒါကိုပါခေါ်တော့ဓမ္မာနုဓမ္မပฏิပတိပฏิပဌာန်တရားကိုကျင့်ကြတာမဂ်ကင်၈ပါးကျင့်ကြတာဝိပဿနာတရားကျင့်ကြတာနမေရိတာပွဲနေတာအတူတူပဲ ကိုယ်ခန္ဓာမှာဖြစ်နေတဲ့သဘာဝတရားတွေကိုမှန်မှန်ကန်ကန်သတိထားအာယုံဆိုင်ပြီးတော့ဒါတွေဟာဘလို့သဘာဝတွေလဲလို့သိအောင်မှန်မှန်ကန်ကန်ကြိုးပမ်းအားထုတ်တာတွေကြီးပဲအကုန်လုံးအတူတူပဲဟုတ်လားအဲ့ဒါပါတော့ဓမ္မလို့ဓမ္မပฏิပတ်တိတရားဘယ်နှမျိုးတော့၄မျိုးနော်သူတော်ကောင်းနဲ့ပေါင်းရမယ်သူတော်ကောင်းတရားနာယူခွင့်ရှိရမယ်ကြားခွင့်ရှိရမယ်ကိုယ့်ရဲ့အတွေးတွေဟာလမ်းမှန်ရမယ်ပြီးရင်ကိုယ်ဟာသိထားတဲ့အတိုင်းနားလည်ထားတဲ့အတိုင်းအဲ့ဒီမှန်ကန်တဲ့အကျင့်မြတ်ကိုမလွန်တော့ ကျင့်သုံးရတယ်အဲ့ဒါဆိုလို့ရှိရင်သူတော်ကောင်းတရားကိုတည်ခြင်းဆိုတဲ့အမြင့်မြတ်ဆုံးအထွတ်အထိပ်အသိဉာဏ်ပညာကိုရနိုင်တယ်တဘုန်းတို့အခုဆိုကြပါစို့သာသနာတွင်မှာနော်အထွတ်အထိပ်အသိဉာဏ်ဘာလဲလို့မေးမဉဏ်ပညာပေါ့နော်နိဗ္ဗာန်ချမ်းသာကိုတောင်မြင်နိုင်တဲ့သိနိုင်တဲ့ဉာဏ်ပညာမျိုးဘုန်းတို့ပုထုဇဉ်တွေမရရှိဘူးသေးတဲ့ဉာဏ်ပညာမျိုးပေါ့အဲ့ဒီဉာဏ်ပညာကိုရဖို့အတွက်ပဲဘုန်းဘုန်းတို့ကြိုးပမ်းကြတယ်အထောက်ကြတယ် အချို့လည်းဗုဒ္ဓဘာသာဝင်နေတာဖြစ်နေတာပဲအဲ့ဒီဉာဏ်ပညာဝေကြားဖို့အတွက်သိပြီးရည်ရွယ်ချက်မရှိပါဘူးရားရခေါင်းမှလည်းတချို့လည်းမသိပါဘူးဟုတ်လားဒီဟာကိုရလို့တဲ့စိတ်ရှိအောင်တောင်မှများသောအများစုကတော့ခါပျော့ပျော့ပါပဲဒါမရလို့ဝန်းနေတယ်ကြီးကွဲတယ်ဟွန်းမရှိဟုတ်တယ်မဟုတ်လားစဉ်းစားကြည့်နော်တရက်တရက်အချိန်ကုန်သွားတယ်ငါမဉဏ်ပညာရကျင်တာဆိုတဲ့စိတ်ထက်ထက်တန်တာဘယ်နှခါဖြစ်တော့နော်အကြောင်းတိုက်ဆိုင်လို့ဣဒံမေပုံဉ္ဇဉ်နိဗ္ဗာန်တပစ္စယောဟောတုဆိုတာတောင်မှမစဉ်းစားမိပဲမတွေးမိပဲဆိုလိုက်တာပဲ မညံပုံညံကိုရကျင်တာဆိုရပါစို့9နာရီတွင်းရင်မနေ့ကထမင်းစားရမယ်6နာရီခွဲလောက်ထဲရတာထမင်းကစားနေတယ်ထမင်းစားကျင်တယ်ထမင်းစားကျင်တယ်အဲ့ဒီထမင်းစားကျင်တဲ့လောက်မညံပုံညံကိုရကျင်တဲ့စိတ်ရှိလားဟိုမှာကလေးတွေးကြည့်တယ်နော်ထမင်းစားကျင်တဲ့လောက်လေးတောင်မရှိဘူးဆိုမှတော့မရတာဘာဆန်းတော့ဟုတ်တယ်မို့လားအဲ့လောက်လေးတောင်စိတ်ဆန္ဒမထက်တန်ပေါ့နော်ဒီဟာကိုအဲ့လောက်လေးတောင်မှရလို့တဲ့စိတ်မရှိဘူးအဲ့ဒါကြောင့်မရတာပဲဟုတ်လားမြတ်စွာဘုရားက တခုခုရဖို့အတွက်အောင်မြင်သွားဖို့အတွက်ပြီးမြောက်သွားဖို့အတွက်အခြေခံပြည့်စုံမဲ့အကြောင်းတရားကြီးလေးမျိုးကို80ဘတ်ဆိုတဲ့နာမည်နဲ့ဟောတာရှိတယ်80ရပါတော့80ပါတော့80ဘတ်80ဆိုတာအောင်မြင်သွားတာပြီးကြီးသွားတာကိုရချင်တာလေးရသွားတာကိုဖြစ်ချင်တာလေးဖြတ်ဖြစ်သွားတာကို80လို့ခေါ်တယ်ပါရဆိုတာကတော့အခြေခံအကြောင်းတရား80ဘတ်တရား၄ပါနော်တခုခုရဖို့ဖြစ်ဖို့အတွက်ရှိကိုရှိရမယ်အခြေခံအကြောင်းတရား၄ပါအဲ့ဒီ၄ပါနဲ့ပြည့်စုံရင်ဘယ်သူမှတအားလို့မရဘူးပြည့်စုံမှာရသွားမှာဖြစ်သွားမှာ ခုအဲ့ဒီအခြေခံပြည့်စုံရမယ့်အကြောင်းတရား၄ပါးကျွတ်လို့မယ်နဲလို့တချို့ကြရင်လည်းမရှိလို့ဒါတော့ပြောမှာအာနာလို့ပြောတာတချို့ကရှိကိုမရှိဘူးတချို့တော့ရရှိတယ်ဒါပဲရှိကမတ္တလေးပဲနည်းနည်းလေးပဲအခြေခံပြည့်စုံရမယ့်အကြောင်းတရားတွေဟာချွတ်ယွင်းနေတယ်အဲ့ဒါပါလေတော့စံဒိဋ္ဌိဘတ်စန္ဒဆိုသောပြည်စည်းခြင်းရဲ့အခြေခံအကြောင်းတရားဝိရိယဒိဘတ်ကြိုးစားအထောက်ခြင်းဆိုသောပြည်စည်းခြင်းရဲ့အခြေခံအကြောင်းတရားစိတ်ဒိဋ္ဌိဘတ်ဒီထဲမှာစိတ်နှစ်ထားခြင်းလို့ဆိုတဲ့ပြည်စည်းခြင်းရဲ့အခြေခံအကြောင်းတရား ဝီမန်သိတိပံဒါကိုရအောင်ဘယ်လိုလုပ်ရမလဲဆိုတဲ့နီလန်းကိုတည်တယ်လုပ်တဲ့အခါမှာလည်းပဲမတက်တက်မှတ်သွားအောင်မတိမ်မဆောင်းအောင်လုပ်နိုင်တယ်ဝီမန်တာပညာပေါ့နော်ဆန္ဒရယ်ဝရိယရယ်စိတ်ရယ်ပညာဒါကိုပါတယ်ဣတိပတ်တရားပါပဋ္ဌာန်းရွတ်တဲ့အခါမှာအဓိပတိပစ္စည်းရောက तू तू သူ့ကိုပြောတာနော်ဟုတ်တယ်မို့လားငယ်တဲ့စာရတာလေဆန္ဒဝတ္တကိဏမကမ္မနိုင်တိတ်နာတိတတိပြင်းထန်တဲ့ဆန္ဒရှိတဲ့ပုဂ္ဂိုလ်တွေမှာအောင်မြင်တဲ့အရာဆိုတာမရှိဘူးအမေမဆုစာဝတ္တတော့ကျွတ်ရေးထားတာ ဝိရိယဝတ္တကိဏမကမ္မနာသိစတိပြင်းထန်တဲ့ဝိရိယရှိတဲ့ပုဂ္ဂိုလ်အတွက်မပြီးစီးတဲ့အရာဆိုတာမရှိဘူးဘုရားဟောတဲ့ဒေသနာတွေအဲ့ဒါတွေအဲ့ဒါတွေကစာအုပ်ထက်တင်ရေးထားတာပါဇက်ကပဲညွတ်နေတာတကယ်အကောင်ထဲမှမပေါ်ပဲနဲ့အဲ့တော့အဲ့ဒီပြီးစီးခြင်းအခြေခံအကြောင်းတရား၄မျိုးထဲမှာဘဇုကောင်းဆောင်တယ်ဘဇုကိုအရင်ဟောတာစန္ဒာခုနအဲ့ဒါကိုပြောတာသမင်းစားလို့တဲ့ဆန္ဒလောက်တော့မညံရပူညံရလို့တဲ့ဆန္ဒကမထက်တန်ဘူးဆိုတော့ဘယ်လိုလုပ်ပြီးတော့မညံပညာရမှာတော့ဟုတ်လား အဲ့တော့ဗာပြောနေတာဘုံဘုံကဒီဉာဏ်ပညာကိုရလိုတယ်ဆိုလို့ရှိရင်ဘုံဘုံတို့မှာဒီအခြေခံအကြောင်းတရားကြီး၄မျိုးပြည့်စုံရမယ်ဆိုတော့ပြောရင်းနဲ့တရားပေးထွက်သွားတာဟုတ်လားခုဒီမှာမြတ်စွာဘုရားပညာကြီးမားခြင်းတယ်ဆိုလို့ရှိရင်ပညာရခြင်းတယ်ဆိုလို့ရှိရင်ပြည့်စုံရမယ်အကြောင်းတရား၄မျိုးမှာအပါဘလို့ဟောတာလဲသူတော်ကောင်းနဲ့ပေါင်းရမယ်သူတော်ကောင်းတရားကိုကိုနာတဲ့ကိုရောက်အောင်ကြိုးစားရမယ်ပြီးရင်ကိုယ်စိတ်ကတွေးတဲ့အတွေးတွေမြင်တဲ့အမြင်တွေဟာတဘာဝကြားရမယ်ယောနိတမနတိကာလဟုတ်လားပြီးရင်မလုပ်ရမယ် မြတ်စွာဘုရားသင်ပြထားတဲ့အတိုင်းနိမလမ်းမှာသူတော်ကောင်းတရားလေရော်တဲ့အကျင့်ကိုကျင့်ရတယ်ဓမ္မနုဓမ္မပฏิပတ်တိတဲ့အဲ့ဒီမှာဘုန်းဘုန်းကဒီမှာလေအစီအစဉ်လေးကဘယ်လိုသွားလဲသူတော်ကောင်းကိုပေါင်းရမယ်သူတော်ကောင်းတရားနာယူရမယ်အတွေးမှန်ရမယ်မြတ်သောကျင့်ကိုကျင့်ရမယ်လေးမျိုးဒီလိုသွားတယ်အဲ့ဒါလေးကိုရောင်းမြန်လေးပြန်သွားကြည့်ခြင်းလေသူတို့လေးခုရဲ့ဆက်ဆက်မှုကဘလောက်ကြီးကြီးမားမားရှိနေတယ်ဆိုတာကိုသတိထားမိဖို့တကယ်အတိရူးဉာဏ်တို့ကိုရတယ်ဆိုတာသူတော်ကောင်းတရားကိုကျင့်မှရမယ် အခုရဟန္တာဖြစ်တယ်လို့နာမည်ကြီးကြတဲ့ဆရာတော်ကြီးတွေရှိတယ်ဟာသူတို့ကဘဝနဲ့လဲပြီးတော့ကိုလှုပ်တာနော်သိသေးသေးသေးရှုပြီးတော့လှုပ်တာနော်ဟုတ်လားနာမည်ကြီးဖို့လှုပ်တာလည်းမဟုတ်ဘူးသူတို့မှာကြီးရွယ်ချက်ကအကြီးကြီးရှိတယ်ဒါရဖို့သိရင်သိပဲရှိရှုတော့တော်လေးတောင်းထဲမှာတချို့တပါးလေးနေပြီးတော့ကျင့်ကြတယ်ရှိဒါပါတော့ဓမ္မလူဓမ္မပฏิပတ်တိကျင့်တယ်တကယ်ဆွဲမြဲမြဲကျင့်တယ်လူတွေလည်းကျင့်ရတယ်အိမ်လေးနဲ့လည်းကျင့်ရတယ်နော်သတိပဋ္ဌာန်ကိုလေ့လာကြည့်လိုက်မိမယောက်ျောင်းအကျင့်ကိုလေ့လာကြည့်လိုက်အိမ်တော်သားမွေးဘဝနဲ့လှုပ်လို့ရတယ် အမြင်လုပ်နေဖို့ပဲသူကနော်ဒီစီဝါရေးတွေအလုပ်တွေကိုမလုပ်မလုပ်ဘဲနေမှဒီဟာကိုလုပ်လို့ရတာမဟုတ်ဘူးအဲ့ဒါကိုလုပ်ရင်းနဲ့လုပ်လို့ရတယ်မြတ်စွာဘုရားလက်ကလက်ထက်ကအရိယာတွေဆိုတာလူတွေကများတာတကယ်တမ်းကဒကာဒကမတွေကများတာသဘောပေါက်ရလားကျင့်လို့ရဆိုလိုတာကပညာကြီးခြင်းနဲ့ပညာအစစ်အမှန်ကိုတကယ်ရခြင်းနဲ့ဆိုလို့ရှိရင်ဘာလုပ်ရမလဲတရားကျင့်ရဟုတ်ပြီနော်အဲ့ဒါကိုဘုန်းတော်လက်ခံရနော် အဲ့လို့ဆိုရင်တရားကျင့်ဖို့အတွက်တရားကျင့်တဲ့အနေအထားလေးကိုရောက်အောင်ဘယ်သူကတွန်းပို့မှာလဲအဲ့ဒီနေရာလေးကိုရောက်အောင်ဘယ်သူကဆောင်းသွားမှာလဲယောနိသုံးမနတိကာရတွန်းလိုက်မယ်အခုဘုန်းတို့မှာတရားကျင့်တာအားနည်းနေတယ်တချို့မကျင့်ဘူးဆိုတာသူ့မှာတရားကျင့်တဲ့နယ်လို့မြင်တဲ့အမြင်မှအတွေးမှန်ကိုမရှိသေးဘူးဘုန်းတို့တခါလင်ကိုတို့လေးထိုင်ပြီးတော့တရားအားထုတ်တယ်ဆိုရပါဆိုအဲ့ဒီအနေအထားလေးရောက်ဖို့အတွက်ရှေ့မှာအရင်အနည်းတွေအများကြီးရှိတယ်အနိကဆုံးအရင်အနည်းကတော့ယောနိသုံးမနတိကာရပဲငါလုံးမဖြစ်မှာ ငါလုံးမဖြစ်မှာဒီအလုပ်ဟာအလွန်တန်ဖိုးရှိတယ်ဒါအောင်ငါလုပ်ဖို့လုံးမဖြစ်ဒီအတွေးကသူ့ကိုလုံးမိသွားစေတာပဲဘယ်သူမှထုံးနဲ့ရိုက်ခိုင်းလို့ရတာမဟုတ်ဘူးကိုယ့်ရဲ့အတွေးမှန်ကကိုယ့်ကိုမြင့်မြတ်တဲ့အကျင့်ကိုကျင့်နိုင်အောင်ကျင့်ပြစ်အောင်သူကအကြောင်းတရားကြီးနေရင်ကြီးသူပြုတ်နေတာတရားဘာကြောင့်မကျင့်နိုင်တာလဲလို့မယ်အဲ့ဒီယောနိသုံးလေးဒီကလာအာနေနေတယ်သူ့ရဲ့အတွေးတွေလမ်းချော်နေတယ်သူဒီပညာတွေရကျင်နေဒီပညာတွေဖြစ်ကျင်နေအဲ့တော့ဒီပညာတွေပဲတွေးဒီပညာတွေပဲလှုပ်ဒီပညာတွေပဲအချိန်ကုန်နေတယ်ဒီဘက်ကိုရောက်မလား ဟုတ်ပြီနော်ဆက်ဆက်မှုရှိရနော်ယောနိသောမနတိကာသနဲ့ဓမ္မနုဓမ္မပိပတိအတွေးမမှန်ရင်အကျင့်မမှန်နိုင်ဘူးအကျင့်မှန်ကိုမကျင့်နိုင်အဲ့လို့ဆိုရင်ဒီအတွေးမှန်လေးတွေအမြင်မှန်လေးတွေယောနိသောမနတိကာသအားကောင်းဘယ်သူကအကျိုးကျေးဇူးပြုမှာလဲဘယ်သူကြောင့်ယောနိသောမနတိကာသအားကောင်းမှာလဲကိုနားတဲ့ကိုဘလို့စကားတွေအယောက်များလဲဆိုတာပေါ်မှာမူတည်နေတယ်လို့ကျုပ်ကတော့အဲ့လိုထင်တယ် စဉ်းစားကြည့်နော်တရားတွေအနာများတယ်ကြက်စားမှုများတယ်စာဖတ်တယ်ဒါတရားနာတာ ਨੇ အတူတူပဲဟုတ်လားမြတ်စွာဘုရားရဲ့အမြင်မြတ်စွာဘုရားရဲ့ဒေသနာတွေသူတော်ကောင်းတွေရဲ့အမြင်တွေအဲ့ဒီအယူအဆတွေအမြင်တွေကစာလုံးတွေအနေနဲ့စကားလုံးတွေအနေနဲ့ဘုန်းတို့ရဲ့မျက်စိကနေတဆင့်နားကနေတဆင့်ရောက်လာတယ်အဲ့ဒါတွေကကိုဘာကိုဆက်တွေးမလဲဆိုတာကိုသူပြောနေတာကိုနားထဲမှာစီးပွားရေးစကားတွေကြီးကြားကြည့်อืมစီးပွားရေးပဲလုပ်တော့မှဒီလိုသဘောပေါက်လားစဉ်းစားကြည့်နော် ကိုနားတဲ့ကိုဘလို့စကားတွေအယောင်များသလဲဆိုတဲ့အချက်ကကိုဘာကိုဆက်ပြီးတော့တွေးမိသွားစေသလဲဆိုတာကိုကြိုးကင်ပြီးတော့ဘုံဘုံထင်တယ်ဒေသနာတွေနဲ့ပတ်သက်ပြီးတော့ဒါအများကြီးကြားကြည့်အဲ့ဒါတွေပဲစဉ်းစားမယ်ဩဟုတ်တယ်ဟုတ်တယ်ဆိုတာတွေနဲ့သွားမှာနော်ဟုတ်လားအဲ့တော့ဘလို့စကားကိုကြားရတာလဲဆိုတာကဘလို့တွေးကိုတွေးမိသေးတယ်လဲဆိုတာကိုဖြစ်စေတယ်ဘလို့တွေးကိုတွေးမိသေးတယ်ဆိုတာကဘလို့အလုပ်ကိုဆက်ပြီးတော့သူလုပ်နေမှာလဲဆိုတာကိုဖြစ်စေတယ်ဘောပေါက်လာအောင်ပြောတာ အဲ့တော့အတိရုယန္တုကိုရခြင်းရဲ့အရင်အနိကဆုံးအကြောင်းတရားပါလေဓမ္မနုဓမ္မပฏิပတ်တိဓမ္မနုဓမ္မပฏิပတ်တိတရားကျင့်ဖို့အတွက်အနိကဆုံးအကြောင်းတရားပါလေယောနိသောမနတိကာရအတွေးမှရှိရမယ်လှုပ်တဲ့နယ်လို့မြင်ရမယ်လှုပ်တဲ့နယ်လို့မြင်မှလှုပ်မှာလေအဲ့လိုအတွေးမှအမြင်မှရဖို့အတွက်ဘာရှိဖို့လိုအပ်တော့ကိုနားထဲမှာမှန်ကန်တဲ့စကားသံတွေကြားထားတဲ့အနေထားရှိရမယ်ကိုခေါင်းထဲမှာဒီစကလုံးတွေဒီစားတွေဒီအယူအဆတွေ တကယ်တမ်းကစာရီစကလုံးတွေဆိုတာအတွေးအမြင်တွေကိုပြောထားတာပဲလေဟုတ်တယ်မို့လားတရားနာတဲ့ကိစ္စဘယ်လောက်အရေးပါလဲဆိုတာစဉ်းစားနော်ဒါကြောင့်တရားနာဆိုတာအဲ့ဒါကိုပြောတာအဲ့ဒီဥစ္စာကိုယ့်ရဲ့အတွေးကိုလမ်းကြောင်းတဲ့ပေးလိုက်နော်အတွေးလမ်းကြောင်းတဲ့သွားရင်လောက်တာလည်းလမ်းကြောင်းတဲ့သွားမှာလောက်တာလမ်းကြောင်းတဲ့ရင်အသီးအပွင့်ရရှိတဲ့အကျိုးရတာလည်းမုံမြတ်တာပဲရသွားမှာဟုတ်တယ်မို့လားအဲ့လိုဆိုရင်ဓမ္မလူဓမ္မပတိပတိရဲ့ရှေ့မှာယောနိတော်မနိတိကာရရှိတယ်ယောနိတော်မနိတိကာရရှေ့မှာ အရမသာဝနာရှိရနော်သူတို့ကောင်းတရားနာရတဲ့ကိစ္စအေးဟုတ်ပြီအဲ့လိုဆိုရင်ကိုနာတဲ့ကိုဘလို့စကားတွေရောက်တယ်လဲဆိုတာဘယ်ပုံမှာမူတည်နေတာဟိုဘေးမှာဘလို့လူတွေရှိလဲဆိုတာပုံမှာမူတည်နေတာဟုတ်တယ်မို့လားကိုဘလို့လူနဲ့ပေါင်းနေတာတော့ကိုဘလို့လူနဲ့စကားတွေပြောပြနေတာတော့ဘလို့လူရဲ့အတွေးအမြင်တွေကစကားလုံးတွေကနေတစင်ကိုနာတဲ့ကိုရောက်နေတာတော့ကိုပေါင်းတဲ့ဆက်ဆံတဲ့လူကကိုယ့်ပုံမှာအကြီးမားဆုံးနှမမှုရှိရနော်သဘောပေါက်လား ဘယ်ကိုရောက်သွားလဲတပ်ပုရိသတန်တေဝကိုရောက်သွားပြီနော်လေးခုမြောက်ကိုအဆုံးကနေပြန်သွားလိုက်တာဟုတ်လားအဲ့ဒါပညာကြီးပွားခြင်းဘုရားကလူကောင်းသူကောင်းနဲ့ပေါင်းရမယ်အမှန်ကန်တဲ့တရားဒေသနာကိုနာယူရမယ်အတွေးမှရှိရမယ်မြတ်သောခြင်းကိုကျင့်ရမယ်ဒီလေးကိုပြောတယ်အဲ့ဒါဘုံဘုံကမြတ်သောခြင်းကိုကျင့်ရမယ်ဆိုတာကနေပြီးတော့နောက်ပြန်သွားနေတာအဲ့ဒါမှသူတို့လေးခုရဲ့ဆက်ဆက်မှုကိုမြင်ရမယ်အဲ့တော့နံပါတ်1အခြေခံအကြောင်းတရားလေကားတက်ကဘယ်ရအောင်ဆိုသဗ္ဗုဒိတတန်တေဝဖြစ်နေတယ် သူထဲမှာဆိုအစာအုပ်တစ်ခုပေါ်ရောက်ဖို့အတွက်ဘုန်းတော်လှေကားတက်လေးလေးတွေရှိတယ်ဆိုကြပါစို့ပထမအထစ်ကိုမနင်းမနဲ့ဒုတိယအထစ်ကိုနင်းလို့မရဒုတိယအထစ်ကိုမနင်းမနဲ့တတိယအထစ်ကိုနင်းလို့မရတတိယအထစ်ကိုမနင်းမနဲ့စတုထအထစ်ကိုနင်းလို့မရစတုထအထစ်ကိုမနင်းမနဲ့အပေါ်ကိုလည်းမရောက်ဘူးလှေကားတက်တိုင်းဟာကြီးမားတဲ့အကျိုးကျေးဇူးရှိတယ်အပေါ်ရောက်ဖို့အတွက်ပထမလှေကားတက်ကိုနင်းပြီးမှဒုတိယလှေကားတက်ကိုနင်းရမှာနော်ခုဒါလှေကားတက်၄တဲ့အနေနဲ့ပြောမယ်ဆိုလို့ရှိရင်တပ်ပုရိသတန်လေးပါသူတော်ကောင်းကိုပေါင်းတာပထမလှေကားတက်ပဲ အဲ့ဒါဘာလို့ဖြစ်စေမလဲတဘာဝကြတဲ့ကျိုးကြောင်းစီလျော်တဲ့ဒုက္ခငြိမ်းချမ်းချမ်းသာကြောင်းနီလန်းကောင်းအစစ်အမှန်တရားဒေသနာတွေတရားစကားတွေကြားရစေလိမ့်မယ်အဲ့လိုကြားရသေးတာဘာဆက်ဖြစ်စေမလို့အတွေးမှန်တွေကိုဖြစ်စေလိမ့်မယ်အော်ငါဒီလိုနေလို့တော့မတင်တော်ဘူးငါလက်ဦးမှဒီသဘောတွေဖြစ်လာမှာနော်အဲ့ဒီအတွေးမှန်ကဘာကိုဖြစ်စေမလဲအကျင့်မှန်ကိုဖြစ်စေလိမ့်မယ်အလုံးမှန်ကိုဖြစ်စေလိမ့်မယ်အဲ့ဒီအကျင့်မှန်အလုံးမှန်တွေကဘာကိုရမှာလဲကိုလိုချင်တဲ့ချမ်းသာဒုက္ခကိုရစေလိမ့်မယ် အသိဉာဏ်ပညာကိုသွားမှာနော်ဟုတ်လားအဲ့လိုဆိုရင်ပညာဝုဒိတုတ်တံဆိုတော့မြတ်စွာဘုရားပြောပြခဲ့တယ်နော်ဉာဏ်ပညာကြီးပွားခြင်းဤဆိုရမယ်အင်္ဂါရဲ့၄ပါးနှာခေါင်းထဲမှာကြွန်းကြွန်းကျင်ကျင်ကိုနားလည်အောင်ထည့်ထားနော်နောက်တစ်ချိန်ပြန်ပြီးတော့ကြိုက်တဲ့အချိန်မှာထုတ်ပြီးတော့စဉ်းစားအရန်သိအစီအစဉ်တကျရှိနေပါစေဟုတ်လားဉာဏ်ပညာတကယ်ကြီးကျင်တယ်ဆိုလို့ရှိရင်အရှိရမလို့လူကောင်းသူကောင်းနဲ့ပေါင်းရမယ်သူတော်ကောင်းတရားနာယူရမယ်အတွေးမှန်ရှိရမယ်အကျင့်မှန်ကျင့်ရမယ်ဟုတ်လားဘုရားဘုန်းအခုပြောတာ အဆင့်နှစ်ဆင့်ရှိသွားပြီနော်ပထမဆုံးဗာလေးပြောနေတာပညာရဲ့တန်ဖိုးနော်တတ္တဝါတွေရဲ့အဆင့်တန်းဟာပညာရဲ့အဆင့်တန်းကိုကြည့်ပြီးတော့ကျိုးနေကြရတာပညာအရေးပါပါကောင်းတာတွေအလုံးမှာမတိမှုကောင်းဆောင်တယ်မကောင်းတာတွေအလုံးမှာမတိမှုကောင်းဆောင်တယ်ကောင်းတာတွေအလုံးမှာတိမှုကောင်းဆောင်တယ်ဟုတ်လားအကုန်လုံးမှာအခြေခံကောင်းမြတ်မှုတွေရဲ့အရင်းကပါတယ်အတိတယ်ဟုတ်လားနောက်ဆုံးဒုက္ခချုပ်ဆုံးသွားသည့်အထိနော်အကျိုးကျေးဇူးပြုမှာလည်းပါလေအတိတယ်အဲ့ဒီအတိညာကိုဘုန်းဘုန်းတို့ အစဉ်စဉ်အမျိုးမျိုးပြောမယ်ဆိုရင်တော့အများကြီးပြောစရာရှိတာပေါ့နော်သာသနာတွင်မှာတန်ဖိုးအကြီးမားဆုံးအတိအတိညာကမဲ့ညာပုံညာလို့ပြောခဲ့တယ်ဟုတ်လားအဲ့ဒီမဲ့ညာပုံညာကိုရဖို့ဆိုလို့ရှိရင်သူ့ရှိမှာဘုကုံတို့အိဋ္ဌဒုက္ခအနတ္တကိုနားလေတဲ့ဝိပဿနာဉာဏ်ရှင်းကျက်အောင်ပွားများရမယ်နော်အိဋ္ဌဆိုတာဘာလို့မတည်မြဲတဲ့သဘောဒုက္ခဆိုတာမကောင်းမွန်တဲ့သဘောအနတ္တဆိုတာကိုယ်စိုးကိုယ်ပိုင်မဟုတ်တဲ့သဘောဟုတ်လားအဲ့ဒါဘာတွေရဲ့သဘောတွေတုံးဘာတွေရဲ့လက္ခဏာတွေတုံးလို့မေးရင်ရုပ်တွေနာမ်တွေရဲ့သဘောလက္ခဏာ ယုံနာမှန်ရင်မတည်မြဲဘူးယုံနာမှန်ရင်မတည်မြဲတဲ့အတွက်ကြောင့်အကောင်းမဟုတ်ဘူးယုံနာမှန်ရင်သူသဘောသူဆောင်ပြီးတော့ဖြစ်နေတာကိုဖြစ်ရှင်တဲ့အတိုင်းဖြစ်နေတာမဟုတ်အကြံမြင်လေးပြောတာနော်အဲ့ဒီယုံနာရဲ့သဘာဝတွေကိုသိတာဘာခေါ်တော့ဝိပဿနာဉာဏ်ဖြင့်ညာဟုတ်လားအဲ့တော့ယုံနာရဲ့သဘာဝကိုသိကျင်တယ်ဆိုရင်ပထမယုံနာကိုအရင်သိအောင်လုပ်ရအောင်ပုဂ္ဂိုလ်တ attva လို့ဘုံဘုံတို့ထင်နေတဲ့သူတို့ငါလို့ထင်နေတဲ့အရာကြီးကိုအဲ့ဒါမဟုတ်ပါလား ဒါဟာဖောက်ပြန်တတ်တဲ့သဘာဝပါလားဒါဟာအာယုံကိုတိတတ်တဲ့သဘာဝပါလားလို့ယုံနဲ့နံနဲ့ကိုအရင်မလုပ်ရမလို့တိအောင်လုပ်ရအောင်မယ်နော်ယုံနံကိုတိပြီးတော့မှယုံနံဟာဘယ်လိုသဘောရှိတယ်လဲအိဋ္ဌဒုက္ခအနတ္တသဘောရှိတယ်အဲ့ဒါကိုတိပါများမှာအော်ယုတ်တင်နေဖြစ်နေတာဟာဒုက္ခသစ္စာတွေဖြစ်နေတာပါလားလို့သိတဲ့အဆင့်ကိုရောက်သွားမှာသဘောပေါက်လားဘုံပြောတာကိုဟုတ်လားအဲ့ဒါလိုမျိုးအဆင့်ဆင့်ဉာဏ်ပညာတွေဟာရှိတယ်နော်ဒေဒီဆိုတော်ဘုရားကြီးကတော့အကျဉ်းဉာဏ်ပညာကို၅မျိုးပိုင်ပြန်တယ် အခြေခံအကြဆုံးဉာဏ်ပညာကောင်းမြတ်တဲ့စေတနာကောင်းကျိုးရလဒ်ကိုဖြစ်စေတယ်ရုပ်မြတ်တဲ့စေတနာဆိုးကျိုးကိုဖြစ်စေတယ်လို့ကံကံရဲ့ကျိုးကိုပထမနားလည်တာနော်ဒါကတော့ဘုရားမပွင့်တဲ့သာသနာ့ဘာခါကာလမှာလည်းရှိတယ်ဟုတ်လားဒါပေမဲ့တချို့လူတွေမှာဒီအမြင်ဒီပညာမရှိဘူးနော်စိတ်သုံးနေတယ်မရှိဘူးဟုတ်လားဒါအခြေခံအကြဆုံးဉာဏ်ပဲပြီးရင်မရှိရမလို့ ပုဂ္ဂိုလ်တ attva တွေဖြစ်နေတာမဟုတ်ဘူးယုတ်တိနဲ့တွေဖြစ်နေတာလို့နာနဲ့ယုတ်ကိုပိုင်းခြားပြီးတော့ခွဲခြင်းဝေဖန်ပြီးတော့သိရမယ်နာမရူပသိစေတာညာဟုတ်လားပြီးရင်မရှိရမလို့ဒီပုဂ္ဂိုလ်တ attva သဘောမဟုတ်တဲ့သဘာဝတရားတွေကဘယ်ရာကဖန်ဆင်းထားလို့မှဖြစ်နေတာမဟုတ်ဘူးသူကသူရှေ့နောက်အကြောင်းအကျိုးဆက်ဆက်ပြီးတော့ဖြစ်ပေါ်လက်ပတ်နေတဲ့အရာဖြစ်တယ်လို့အကြောင်းအကျိုးသဘာဝကိုသိရတယ်ပြိဿသမုပ္ပါကိုနားလည်ရတယ်ဒါဘုလို့ပြောလို့ပစ္စယပရိက္ခဉာဏ်လို့ပြောတယ်ဟုတ်လားသုံးမျိုးရှိပြီနော်ကံကံရဲ့အကျိုးကိုသိရမယ် ယုံနာပဲရှိတယ်ပုဂ္ဂိုလ်တ attva မရှိဘူးလို့သိရမယ်အကြောင်းအကျိုးသဘာဝတွေပဲဖြစ်နေတာလို့သိရမယ်ဒီအခြေခံဉာဏ်သုံးခုပြီးတော့မှဒီသဘာဝတွေဟာအနိစ္စဒုက္ခအနတ္တတွေပဲလို့သိရမယ်အဲ့ဒါဝိပဿနာဉာဏ်အဲ့ဒါသိတာများလို့ရင့်ကျက်လာပြီဆိုရင်ဉာဏ်အဆင့်အမြင့်ဆုံးနေရာကိုရောက်သွားတယ်အဲ့ဒါဘာလို့ဆိုတော့သစ္စာလေးပါးကိုထုတ်ထွင်းပြီးတော့သိတဲ့ဉာဏ်ဉာဏ်လေးမျိုးအဲ့ဒါလေးတွေဆိုရေးထားတာရှိတယ်အမိုက်၅သင်းအလင်း၅ချက်အလင်းချမ်းဆိုရေးထားရှိတယ်အဲ့ဒါဘုန်းဘုန်းတို့ နော်ခေါင်းဆောင်ကြီးနှစ်ဦးဆိုပြီးတော့ဟောထားတဲ့တရားတစ်ပုဒ်ရှိနော်အဝိဇ္ဇာမကောင်းမှုအလုံးရဲ့ခေါင်းဆောင်ဖြစ်တယ်ဝိဇ္ဇာဆိုတဲ့တိမှုကတော့ကောင်းမှုအလုံးရဲ့ခေါင်းဆောင်ဖြစ်တယ်ဆိုတာကိုခွဲခြားဝေဖန်ဟောထားတာအဲ့ဒီတည်းမှာအသေးစိတ်ဒီပညာ၅မျိုးကိုဘုန်းတို့ပြောထားတာရှိနောက်ဆုံးဒုက္ခကိုတကယ်ဒီကုန်းချုပ်ပေးနိုင်မှာဒီပညာပဲဒါကိုလူ့ဘဝရောက်တုံးလေးမြတ်စွာဘုရားအဆုံးအမနဲ့တွေ့တုံးကြုံတုံးလေးမှာနားလည်အောင်လှုပ်သွားတဲ့ဘုန်းကတခါလေးစဉ်းစားတယ်ဩသိပြီးတဲ့နောက်မှာငါလူ့ဘဝကိုဘယ်လိုပုံစံလေးနဲ့နေခဲ့တာလဲ ဘာတွေရှာပြီးတော့ဘာတွေရပြီးတော့နေခဲ့တဲ့ငါလဲနော်ဘလို့ငါလေးဖြစ်ချင်တာလဲသိပြီးတဲ့နောက်ကိုပြောတာနော်သိပြီးတဲ့နောက်မှာပြန်ကြည့်လို့ရလို့ပြန်ကြည့်နိုင်မယ်ဆိုရင်ဆိုကြပါစို့ဘုန်းတို့သိပြီးတဲ့နောက်ဒီလူဘဝလေးကိုမြင်လိုက်တယ်ဘလို့ငါလေးဖြစ်ချင်ခဲ့မှာလဲတတိကြီးဖြစ်ချင်ခဲ့မှာလားကြော်ကြားသူဖြစ်ချင်ခဲ့မှာလားဒါမှမဟုတ်တိတရားရှိတာကိုမှန်မှန်ကန်ကန်သိတယ်အလိမ်မခံပဲနဲ့မှန်မှန်ကန်ကန်နားလည်ခဲ့တဲ့ငါဖြစ်ချင်ခဲ့မလားအဲ့ဒါအဖြစ်ချင်ဆုံးဖြစ်လိမ့်မယ်လို့ထင်တယ်နော် သိခဲ့ရတယ်နားလည်ခဲ့ရတယ်မသိကြရပဲနဲ့ဆိုရင်ကျန်တာတွေကဘာမှတန်ဖိုးမရှိတော့ဘူးလေ။ तू ကအလိညာဘဝနဲ့ပဲအလိညာကံဘဝနဲ့ပဲ तू ကအဆုံးသတ်သွားတာ။တော့ तू ဘာကြီးဖြစ်တယ်ပြောတော့ तू မှန်မှန်ကန်ကန်မသိခဲ့။အအအနနဲ့ဘဝကိုအဆုံးသတ်ခဲ့ရတာ။ဟုတ်လား။လောကအနေနဲ့တော့ပုံစံမျိုးမျိုးတော့ရှိမှာပေါ့။အယောင်မျိုးမျိုးနဲ့တော့ရှိမှာပေါ့။ဒါပေမဲ့အတိမရှိခဲ့ဘူးဆိုမှတော့ဟုတ်ဒီကလေးဘုံမစဉ်းစားကြည့်တယ်။အတိမရှိတဲ့သူကဘုံမဘလို့အောင်မှာဆို။အယူတွေနဲ့တော့တော့ပြီးတော့မြင်မိတယ်။အယူကိုဘာလို့အယူလို့ပြော င်ကိုလူကောင်းတော့အသိမရှိတော့သူသိကျင်ရတယ်ရှောက်သိနေတာလေသူ့ရဲ့အသိတွေကဆွဆွဝါဝါလွဲမားနေတယ်လို့ဘာလို့ပြောလဲအယူလို့ပြောတာအမေလည်းမသိဘူးဖေးလည်းမသိဘူးဘာမှမသိဘူးစားမှလည်းမသိဘူးဘာမှကိုမသိဘူးအယူမှတော့ level မျိုးမျိုးရှိတယ်နော်တချို့တတ်တတ်ခါအောင်ယူနေဆိုဘာမှမလုပ်လို့မရတော့တလူတချို့ကလည်းပဲကောင်းတယ်လို့ပြောတော့လည်းပဲအဲ့ဒီအယူများတဲ့ပေါ်သူတို့မှဘာမှအသိမရှိဘူးတော့ပါရဲ့အဲ့တော့အသိမရှိဘဲနဲ့နေရတာယူနေရတာလည်းတိတ်ပြီးတော့မကွာလာဘူးလို့တခါလေတွေးမိတယ် သဘောပေါက်လားဘုန်းကြီးပြောတာဟုတ်လားအဲ့ဒါပါလေဒါပညာတိုးပွားခြင်းနဲ့ဆိုလို့ရှိရင်ရှိရမယ်အည်သွေးကြီး၄မျိုးဟုတ်လားအဲ့ဒီအည်သွေး၄မျိုးမှာမဇူကနံပါတ်1အခြေခံအကြဆုံးပထမဖြစ်နေတယ်လူပေါင်းသူပေါင်းမှန်ဖို့နော်ဟုတ်လားအဲ့ဒါမှန်မှရှေ့ဆက်ပြီးတော့မှန်သွားမှာဘုန်းတို့ရဲ့မျက်လုံးလေးနှလုံးကကြည့်နေတယ်နားလေးနှစ်ပေါက်ကနားထောင်နေတယ်ဘာတွေမြင်ရမှာတော့ဘာတွေကြားရမှာတော့ကိုနာရှိတယ်လို့မြင်ရမှာကိုနာရှိတယ်လို့ပြောတာကြားရမှာဟုတ်တယ်မဟုတ်လား ဘိုးကြီးလက်မြင်ကြားမှာမဟုတ်ဘူးနော်ဒါပေမဲ့ခုခေတ်ကတော့အကျိုးပါဘူးဆက်တဲ့ရေးတွေကကောင်းတဲ့အခါကျတော့ကိုလေ့လာခြင်းနဲ့ဆိုရင်အဝိယဟာကိုမြင်ပြီးတော့ကြားပြီးတော့လေ့လာလို့မရဘူးလားရတယ်ဒါကိုပုံမှန်မူတည်တယ်ကိုကြိုက်တာယူလို့ရတယ်နော်ဟုတ်လားအဲ့တော့အခြေခံအကြအဆုံးဘုံဘုံတို့နားလည်ထားရမယ်နော်အည်အသွေးကြီး၄မျိုးနော်လူပေါင်းသူပေါင်းမှတ်ရမယ်စကားကောင်းတွေကိုကြားရမယ်ဒါမှအတွေးကောင်းတွေဖြစ်ပြီးတော့အကျင့်ကောင်းတွေကျင့်ပြီးတော့တကယ်တမ်းရတဲ့ရလိုက်တာဘုံဘုံတို့ရသွားကြပါ ဒါကြောင့်မသေးခင်မှာနော်စဉ်းစားငါသေးပြီးတဲ့နောက်ငါကောင်ငါဘလို့ငါမင်းဖြစ်ချင်းဖြစ်ချင်းမလဲအဲ့ဒီအချက်ကလေးကအလွန်အားပါတယ်လို့ထင်တယ်အဲ့လိုစဉ်းစားလိုက်ရင်အော်မသေးခင်မှာငါဘာရှာမလို့ဘာလုပ်မလို့ဆိုတော့ကွဲကွဲပြားပြားတိသွားရစီတယ်နားလေသွားရစီတယ်ဘာလို့ရင်းတဲ့အချိန်ကိုမလို့နော်အချိန်လေးတည်းသက်သက်သက်သက်နဲ့ကုန်းနေရနော်ပြီးရင်ဘလောက်ကြံလဲဆိုတော့ဘုန်းဘုန်းတို့မသိဘူးနော်ပြီးတာနဲ့ဘာမှလုပ်လို့မရဘူးအကုန်လုံးကအကန့်အသတ်ကလေးနဲ့လာပြီးရင်ဘာမှစောတကမတက်နဲ့သွားပဲဟုတ်တယ်မဟုတ်လား ခဏနေပြီးကြတော့မှလားအသက်50 60 90ဆိုတော့ဘာမှပြုံးမလုပ်တဲ့ဟိုအချိန်နေမဟုတ်ဟုတ်လားအဲ့တော့တကယ်တမ်းဘုံကတော့စဉ်းစားကြည့်ပါလေတော့သေခြင်းစဉ်းစားလိုက်တာနဲ့ကိုယ့်ကိုဘလို့ပဲဟိုအတန်ကြီးကထွက်လာတော့မြင်ရတယ်လူမိုက်လိုပဲမြင်ရစဉ်းစားကြည့်နော်သေရမယ်သေရမယ်ဆိုတာစဉ်းစားတယ်ဘလို့တင်လှုပ်ထိုက်တာကိုလှုပ်တင်လှုပ်ထိုက်တာကိုလှုပ်တင်တဲ့လောက်လှုပ်ထိုက်တဲ့လောက်မလှုပ်သေးဘူးနည်းနည်းပဲလှုပ်တယ်ဟုတ်လား ကိုမှအတိတွေအများကြီးအခြေခံတွေရှိပါတယ်နဲ့အဲ့ဒါကိုပုံဖော်တဲ့အပိုင်းမှာအများကြီးအားနည်းနေတာမရှိဘူးလားဘာတန်ဖိုးရှိတယ်ဘာရှာအမယ်ဆိုတော့လည်းနားလည်ပါလိုက်ကနေတကယ်ရှာသလားဆိုတော့သိပြီးတော့မရှာအဲ့လိုမျိုးဖြစ်တယ်ဟုတ်လားအဲ့ဒါဆက်ပြီးတော့ဘုန်းမဘာပြောကျင်တော့ဆိုတော့ဒီပထမလှေကားလေးဖြစ်တဲ့လူကောင်းသူကောင်းကိုပေါင်းရခြင်းဟာနော်ဘလောက်အရေးပါတဲ့ပညာပြည့်စုံဖို့အတွက်ကြီးမားတဲ့အကြောင်းတရားဖြစ်တယ်လဲဆိုတာကိုပြောကျင်တယ်မြတ်စွာဘုရားဟောခဲ့တဲ့ဒေသနာတွေထဲမှာအဲ့ဒီဒေသနာလေးခဏခဏတွေ့ရတယ် တဗ္ဗိရေဝသမာတိထတဗ္ဗိကုပ္ပိထတန်ထဝတတံတတ္တမမေညာယတေယောဟောတိနာပါတိယောသုဒ္ဓသမဇတ်ထဲမှာနန္ဒပုံနာကမဟာသုဒ္ဓသမမင်းကြီးကိုကတ္တပမြတ်စွာဘုရားလက်ထက်ကဂါထာတွေသူမှတ်ထားတာရှိတယ်အဲ့ဒီ၄မျိုး၄ဂါထာဟောဟောပြရစီတဂါထာကိုဘယ်လောက်တရားတန်တယ်ဆိုတာလေအဲတောင်းဒီအဲတောင်းတန်းသာသနာပြုဆရာဆိုရင်နတ်ချစ်ဂါထာဆိုပြီးတော့ဂါထာ၄ပုံဒါပထမဆုံးဂါထာပဲ တပိရေဝတမတေထတပိကုဗေထတန်တဝတတံတတမမေညာယတေယဟောတိအပပိတပိရေဝတမတေထသူတော်ကောင်းတို့နဲ့ပေါင်းဖော်ခြင်းကိုပြုရမယ်တပိကုဗေထတန်တဝသူတော်ကောင်းတို့နဲ့ပေါင်းဖော်ခြင်းကိုသာလည်းဆွဲဆွဲမြဲမြဲပြုလို့ရမယ်အဲ့လိုဆိုရင်ဘာဖြစ်တော့တတံတတမမေညာယသူတော်ကောင်းတို့ရဲ့တရားသူတော်ကောင်းတွေသိတဲ့တရားကို तू သိလိမ့်မယ်တဲ့ဒါဖြတ်ပြီးတော့ပြောလိုက်တာနော်သူတော်ကောင်းနဲ့ပေါင်းတာနဲ့သူတော်ကောင်းတရားကိုသိလိမ့်မယ်လို့သူတန်းပြောတာဂျားထဲမှာဘာမြုပ်တာသူတော်ကောင်းတရားကိုနားထောင်ရလိမ့်မယ် သူတော်ကောင်းတရားကိုသူတဘာဝကြကြတွေးတော့ပြီးတော့ကျင့်ပြစ်လိုက်တယ်အဲ့ဒီကနေတစ်ဆင့်သူတော်ကောင်းတရားကိုသိသွားလိမ့်မယ်ဒါပေမဲ့ဒီမှာပြောတာကတော့ဖြတ်ပြီးတော့ပြောလိုက်တယ်သူတော်ကောင်းကိုအောင်းတာနဲ့သူတော်ကောင်းတရားကိုသိရလိမ့်မယ်လို့ပြောတယ်နော်အဲ့ဒီသူတော်ကောင်းတရားကိုသိပြီဆိုရင်ဘာဖြစ်တယ်တေယောဟောတိနာပါပိယောအဲ့ဒီပုဂ္ဂိုလ်အမျက်ဖယ်ရမယ်မြင့်မြတ်မှုပဲဖြစ်မယ်ယုံညံ့မှုမဖြစ်ဘူးအရှုံးရှိမြက်တယ်ဆိုတဲ့စကားအဓိပ္ပာယ်နှမျိုးရှိတယ်ဟိုစီဝါရေးတကားနဲ့ပြောမယ်မြက်တယ်ဆိုတာအပူတွေရတယ်နော်အမျက်ထွက်တယ် ဘာသာရေးဘက်ကနေကြည့်မယ်ဆိုရင်မြက်တယ်ဆိုတာယုတ်တာရဲ့ဆန့်ကျင်ဘက်မြင့်မြတ်မှုကိုရည်ညွှန်းတာဟုတ်တယ်မဟုတ်လားအခုဒီမှာတေရဆိုတာမြင့်မြတ်တယ်ဒါမှမဟုတ်အမျက်ရအမျက်ရတာမြင့်မြတ်တာသာလျှင်ဖြစ်နိုင်တယ်တဲ့သူတော်ကောင်းတရားကိုသိနတ်ပါပီရောယုတ်ညံ့နဲ့ရှုံးတယ်ဆိုတာမရှိဘူးတဲ့ကြားဘူးတယ်မလားဒီကထာလေးအဲ့ဒါဒီကထာလေးကိုပြောကြတဲ့သမိုင်းကြောင်းလေးတွေရှိတယ်ဒီကထာလေးကသောသောကသုဒ္ဓသမဇ္ဇတ်ထဲမှာတော့ကတ္တပမြတ်စွာဘုရားလက်ထက်ကဂါထာဆိုပြီးတော့ပြောတာပေါ့နော် ဒီမှာလည်းပဲဘုန်းဘုန်းတို့မြတ်စွာဘုရားလက်ထက်ကဟိုနတ်နတ်နတ်တွေ900လောက်တော့မြတ်စွာဘုရားသူညတညမှာရောက်လာကြတယ်နော်အဲ့ဒါခေါင်းဆောင်နတ်လေးတွေလည်းရှိတာပေါ့လေအများကြီးတတုံလပကာယိကနတ်အဲ့လိုသူတို့ခေါင်းစဉ်တက်တာနတ်နတ်သားတွေ900လောက်မြတ်စွာဘုရားရဲ့ဓမ္မကိုရောက်လာတယ်ရောက်လာပြီးတော့ပထမနတ်ကခေါင်းဆောင်နတ်ကဒီကထာကိုရှောက်ခုဖုံဖုံရွတ်တဲ့ကထာ တပိဒေဝသမာတိထာတပိကုပိထာတန်တုံတတန်တရမမညာယတေယောဟတိနာပါတိယောနော်သူတော်ကောင်းတဲ့ပေါင်းဖော်ရာကြီးသူတော်ကောင်းတဲ့ပေါင်းဖော်ခြင်းကိုပြုရာကြီးသူတော်ကောင်းတရားကိုသိလို့ရှိရင်မြင့်မြတ်ချင်းသာနဲ့ဖြစ်လိမ့်မယ်ယုံညံ့ခြင်းမဖြစ်ဘူးလို့အဲ့ဒီအသေးပဲပြောတာအဲ့ဒါနောက်ထပ်တစ်ပါးထပ်ပြီးတော့တယောက်ကထပ်ပြီးတော့ပြောပြန်တယ်တပိဒေဝသမာတိထာတပိကုပိထာတန်တုံတတန်တရမမညာယပညာလက်ပတိနေညာတော်ဟောနောက်ဆုံးအပိုက်ကလေးပဲကိုယ်ရသွားတယ်ဂါထာတစ်ပုဒ်မှာ၄ပါးတာရှိတယ် နော်တပါဒကိုရှစ်လုံးရှိရစ်ဘူးရမယ်နော်ခုနောက်ဆုံးပါဒလေးလေးပါဒမှာနောက်ဆုံးပါဒလေးပဲကိုယ်သွားတယ်တပိဒေဝသမာတိဒတပိကုတ်ဝေဒတတံကိုတရတရမမညာယပညာလက်ပတိမညာတော်စောတော့ကပြောတော့သေယောဟောဒီနပါပိယောမြင့်မြတ်ခြင်းသာလည်းဖြစ်မယ်ယုံညံ့ခြင်းမဖြစ်နောက်တစ်ပါးကဘယ်လိုပြောနောက်နှစ်တယောက်ကပညာလက်ပတိမညာတော်တဲ့သူတော်ကောင်းနဲ့ပေါင်းဖော်ခြင်းကိုပြုရည်သူတော်ကောင်းနဲ့ပေါင်းဖော်ခြင်းပြုလို့သူတော်ကောင်းတရားကိုသိလို့ရှိရင်ပညာလက်ပတိမညာတော် အသိပညာကိုရလိမ့်မယ်တဲ့နေညတော့တဲ့တခြားသောနီးနဲ့တော့အသိပညာကိုမရနိုင်ဘူးလေမဲ तू ကကန့်သက်ချက်နဲ့ပြောတာနော်သူတော်ကောင်းနဲ့ပေါင်းလို့သူတော်ကောင်းတရားကိုသိရင်သိတင်သိတတ်တာကို तू သိသွားလိမ့်မယ်တခြားသောနီးနဲ့တော့သိတင်သိတတ်တာကို तू သိမှာမဟုတ်ဘူးလို့ပြောတာအဲသူတို့ရဲ့အကြောင်းလေးတွေကနည်းနည်းဖြတ်ပြီးတော့ပြောအောင်ဘာလို့သူတို့ကဒီကာထာလေးတွေကိုလာပြောတာဒါသူတို့ရဲ့ဘဝနဲ့ရင်းပြီးတော့သိခဲ့ရတဲ့အသိဘဝနဲ့ရင်းပြီးတော့မြင်ခဲ့ရတဲ့အမြင်ပဲအဲ့ဒီနတ်သား900 ကတ္တဗမြတ်စွာဘုရားသာသနာနောက်ပိုင်းမှာသူတို့ကတင်းမွန်လှေတင်းမွန်နဲ့သမုဒ္ဒရာကိုဖြတ်ပြီးတော့ကုန်ကူးကြတဲ့ကုန်တဲ့အုပ်စုတစုပဲသူတို့ကအဲ့ဒါဒီနေ့တော့သူဒီလှေတင်းမွန်ကြီးအကြီးကြီးနဲ့လူ900လောက်ကုန်တဲ့900လောက်ဆန့်တယ်တင်းမွန်ကြီးပေါ့နော်ပွားကြတယ်ပွားကြတာအဲ့ဒါသမုဒ္ဒရာလည်းရောက်တဲ့အခါမှာနော်ကန်းနဲ့အရန်ဝေးတဲ့အနေထားလောက်ရောက်တဲ့အချိန်မှာသူတို့လေမုန်တိုင်းမိလေမုန်တိုင်းမိတော့အလွန်ကောင်းတဲ့တင်းမွန်ကြီးတွေမဟုတ်တဲ့အတွေ့အကြုံနော်ဒီရေလေပေါ်မှာအခုနစ်ကြတာ နော်အိုးတယ်နစ်တယ်ခေါ်တာပေါ့တချီးပြင်းနဲ့နစ်တယ်နစ်တဲ့အခါကျတော့ကဲမဲ့လူမဲ့လူယူလည်းမရှိဘူးဒါသေချာဟောဒီနာယီပိုင်းတွင်းမှာအကုန်လုံးကသေချာတော့မှာဆိုတော့သူတို့သိတယ်သိတော့ဘာဖြစ်တော့တတဝရရဲ့တဘာဝပေါ့နော်တပ်ပြီးဘာယန်တိမစ္စုနောဘုဒ္ဓနေဟာဘုံလို့သင်တာမှတ်မိလားအလုံးစုံသောတတဝရတွေဟာသေဘေးကိုကြောက်ကြတယ်မကြောက်ဘူးဆိုတာသိပေမထင်သေးလို့ဟုတ်လား သေဘေးကိုကြောက်တော့အကုန်လုံးဟိုကိုယ်ဝယ်ကိုယ်ရအဲဒီခေတ်သူတို့ယဉ်ကျေးမှုနဲ့သူတို့ပေါ့နော်ဒေဝတာတွေလက်တွေအကုန်လုံးအားကိုးရတယ်တိုင်တယ်ကြတယ်ဘာပဲပြောပြောဘယ်ရာကိုပဲတိုင်တယ်တယ်နဲ့ဘယ်ရာကမှသေခြင်းတရားကိုမကြောက်အောင်လာပြီးတော့သူတို့ကိုလုံပေးနိုင်အဲ့တဘာတော့ဘာအားကိုးလို့မှလည်းမရတော့နောက်ဆုံးကြတော့ပုထုဇဉ်တွေရဲ့တဘာဝအားကိုးရမရှိတော့ဆိုရင်ဘာလုပ်လိုက်ကြတာလဲငိုလိုက်ကြတာပေါ့ဒါပဲငိုငိုလို့မောတော့မှပဲရက်တော့မှာပဲဒါပဲသူငိုမှာပဲလေအဘုန်းတို့လည်းဒီတိုင်းပဲနော်ဒါသူများကိုအထင်သေးပြီးတော့ပြောတာမဟုတ်လား ဒုက္ခတွေပြဿနာတွေကအကြီးလာယူလုံးဝမဖြေရှင်းနိုင်တော့မရတော့ဘူးဆိုရင်ဘာပဲလုပ်မလဲငိုမှာပေါ့ဒါပဲငိုတာပဲတက်တယ်လေပုထုဇဉ်ရဲ့သဘာဝငိုခြင်းကနေလွတ်အောင်သူတို့မစဉ်းစားတတ်ဘူးမတွေးတော့တတ်ဘူးသူတို့မှာငိုခြင်းကလွတ်တဲ့ထွက်ပေါက်မရှိတကယ်ပြဿနာတက်လာတယ်ရှင်ဟုတ်လားအဲ့တော့အကုန်လုံးယုံရင်ဆန်ကပြည့်ရသွားပြီးတော့ဒီလေကြီးပေါ်မှာဖြစ်နေကြတယ်လူတယောက်ကတော့ငြိမ်ငြိမ်စိမ်စိမ်ပဲထိုင်နေတယ်တဲ့နော်အိမ်လေးပြက်တဲ့သဘောမျိုးရှိတယ် အဲ့တော့အကုန်လုံးခေါင်းမီးတောက်နေတဲ့အချိန်မှာအဲ့ဒီလူတယောက်ကငြိမ်ငြိမ်လေးထိုင်နေတဲ့မြင်ကွင်းကအကုန်လုံးကိုသူ့ကိုသတိပြုမိသွားစီဒီလူကဘာလဲပေါ့အဲ့ဒါနဲ့တယောက်စားနှစ်ယောက်စားအာသူနာကတ်အကုန်လုံးကဒုက္ခရောက်ပြီးတော့ပြေလွှာအိုချင်အော်ဟစ်ချင်ဟဲ့တကယ်အယူတွေလိုဖြစ်နေကြတာသေကာနီးလေးမှာဟုတ်လားတိုက်တန်နေဆိုတော့သင်္ဘောကြည့်ဘူးတယ်မဟုတ်လားစကားကြည့်ဘူးတယ်မဟုတ်လားဟင်သင်္ဘောကြီးတကယ်မှောက်ပြီးတော့အကုန်လုံးကဖြစ်ကြတယ်ကို့အသက်ကလေးရှင်ဖို့အတွက် ဟာသူများချအနှင်းကိုလည်းဝင်မလေးတော့အကုန်လုံးကသွေးယူသေးတယ်မဖြစ်ဘူးဟုတ်လားအဲ့ဒါနဲ့အဲ့ဒီလူနာတဖြည်းဖြည်းနဲ့ဝိုင်းလာတယ်ဘလို့ကြောက်မကြောက်တာဘူးပေါ့နော်ငြင်းငြင်းချင်းချင်းဖြစ်နေတာဘာကြောင့်လဲဆိုတော့အဲ့ဒါသူကပြောတယ်ငါမှအာဟုရှိတယ်ပေါ့ဒီနေ့သေးရလိမ့်မယ်ဒီလိုသင်မမမှောက်လဲဒီနေ့ကျရင်ငါသေးရမှာပဲဒါပေမဲ့ဘဝမှာနှစ်ခါသေးရတယ်ဆိုတာမရှိဘူးဘလို့ပဲသေးရသေးရငါမှအာဟုရှိတယ်အဲ့ဒီအာဟုကဘာလဲဆိုတော့တရဏဂုံအမှုပြုတယ်ငါးပါးတင်လာကိုသူစောက်တည်ခဲ့တယ်တဲ့သူက မြတ်စွာဘုရားရဲ့သာသနာလက်ကျန်မှာဒီထေရဝါဒကိုယုံကြည်တဲ့ဘာသာဝင်တယောက်ပေါ့နော်အဲ့တော့ဘုရားရဲ့အကြောင်းတရားရဲ့အကြောင်းတန်ခါရဲ့အကြောင်းသူအများကြီးလေ့လာသင်ယူပြီးတော့တန်တရားဝိဒုက္ခကလွတ်ဖို့အတွက်ဆိုလို့ရှိရင်ဒီသုံးမျိုးကလွဲလို့တခြားအာကိုအာတာပြုစရာမရှိဘူးဆိုတဲ့အမြင်ခိုင်ခိုင်မာမာနဲ့တရဏဂုံကိုအခိုင်အမာစောင့်တည်ထားတာရှိတယ်သူ့ဘဝမှာအာကိုရတာပဲတေဂာနိတဲ့ဒါကိုအာကိုမယ်လို့သူအနိဋ္ဌံချထားပုံရပါတယ်ဒါကြောင့်ဒီပြဿနာကြုံတဲ့အချိန်မှာသူငြိမ်းနေတာပေါ့အဲ့တော့တရဏဂုံနေလားဆိုတာမဟုတ်ဘူး လောကကိုဒုက္ခမပေးဘူးဆိုတဲ့အခြေခံအကျင့်သူ့မှာရှိသူများဒုက္ခမပေးတဲ့လူကကိုဘာဒုက္ခမှရောက်စရာအကြောင်းသိပြီးတော့မရှိဘူးအဲ့ဒါသူများဒုက္ခမပေးဘူးလို့ပြောတာငါးပါးတည်လာကျင့်တာပြောတာသူများရဲ့ရှင်သန်မှုမဖြစ်စည်းဘူးဒါအဆိုးဆုံးကိစ္စဟုတ်လားသူများရဲ့ပိုင်ဆိုင်မှုကိုမဖြစ်စည်းဘူးဒါအဆိုးဆုံးကိစ္စတွေပဲနောက်သူများရဲ့ဒီအိမ်တော်အစုအဖွဲ့လေးပြည့်စည်အောင်မလုပ်ဘူးဒါအဆိုးဆုံးကိစ္စဟုတ်လားပြီးတော့ပါလိန်ညာပြီးတော့မပြောဘူး ဒါကြတော့အဆိုးဆုံးကိစ္စလို့သိနားလဲကြအောင်မတူဘူးအလိမ်ညာလေးကြီးပြောနေတာနောက်ပြီးတော့ပါတော့မူရစေဝါရက်တည်တာမတော့စားအဲ့ဒီအချက်ကိုသူခိုင်ခိုင်မာမာစောက်တည်ထားတဲ့အတွက်ကြောင့်ဒါဟိုပဲအာယုံပြုရင်းနဲ့တနည်းအားဖြင့်လူဝါကြီးမှာငါလူနဲ့တူအောင်နေတယ်တေတော့လေတေပါဘာကြောက်ဆရာရှိလဲဆိုတဲ့အမြင်တကယ်အရေးမှာပုံပုံတို့တဲ့အာကိုအာရာပြုတ်เสียတကယ်တမ်းကတော့ဒါပဲဒါထက်ပိုပြီးတော့အာကိုအာရာပြုတ်เสียဆိုရင်ဇံရအောင်တမာတိရှိအောင်လုပ်မလားအဲ့ဒါဆိုရင်ဇံဝင်စားနေအေးဆေးလေးပဲ ။ဒါမှမဟုတ်လိစ္ဆာဒုက္ခအနတ္တကိုသိတဲ့ဝိပဿနာဉာဏ်နဲ့နေမလား။ဒါမှမဟုတ်မဉဏ်ပုံဉဏ်ရမယ်ဆိုရင်တော့လုံးဝတုံလုံးတော့မှာမဟုတ်တော့ဘူးပေါ့နော်။အာကိုးစရာပြောပြဟုတ်လား။သူ့မှာအဲ့လိုမြင်မာတဲ့အာကိုးစရာတော့မဟုတ်ဘူးနော်။တရဏဂုံနဲ့တီလာတာပဲ။အဲ့ဒါကတောင်တကယ်အရေးတကယ်ပဲမှာသူ့ကိုငြိမ်စေတယ်တီးစေတယ်အများရဲ့သတိပြုစရာဖြစ်စေတယ်။ဟုတ်လား။အဲ့ဒါနဲ့အဲ့လိုပြောပြတော့အဲ့လိုဆိုရင်တို့ကိုပေးလို့မရဘူးလား။သူအချင်းချုပ်ကလေးရှင်းပြတယ်။နော်ယတနာမြတ်သုံးပါးအကြောင်းအချင်းချုပ်ရှင်းပြတယ်။ငါးပါးသီလအကြောင်းကျင့်ကြုံရှင်းပြတယ်အဲ့ဒါမင်းတို့ လုတ်ပေးမယ်စောက်တီလို့ရတယ်ငါဒါလုတ်တော့မယ်လို့စောက်တီလိုက်တာဒီပဲလေအဲ့ဒါဘာဖြစ်သွားစိတ်ကိုရဲရင်သွားစီတယ်ပေါ့အဲ့တော့ရေကစနစ်နေပြီပမိုးလောက်ရောက်လူက900မှာမိုက်တွေပါလေရှိတာမျိုးဒီအတန်နဲ့ပြောရတာအဲ့တော့တရားကြီးဖွဲ့လိုက်တယ်ခုနှစ်ဖွဲ့ဖြစ်သွားတယ်ပထမတစ်ဖွဲ့ကိုတရဏဂုံတီလာချပြီးတဲ့အခါမှာစောက်တီပြီးတဲ့အခါမှာရေကခြေကုံမိုးလောက်ရောက်ဒုတိယဟာခြေချင်းမိုးလောက်နောက်ဒုဒုပေါင်းလဲဟာရင်စုနော်ဂျိုင်းဂျာ လေပင်နောက်ဆုံးလူတွေကြတော့မော့ပြီးတော့တောင်မှနောက်ဆုံးအုပ်စုကမော့ပြီးတော့တောင်တတန်တွေကိုစောက်တည်ရတယ်အဲ့ဒါအကုန်လုံးလဲပြီးရောအကုန်လုံးစားငန်ကြီးတွေနေကြတာမြင်အောင်ကြည့်ကြည့်နော်အဲ့ဒါအကုန်လုံးကအလွန်ဒီကတ်တဲ့အာကိုရာနော်စိတ်ထဲမှာရှိပြီးတော့သိတဲ့အတွက်ကြောင့်အကုန်လုံးတာဝန်တာနဲ့ပြီးတော့ရောက်ကြတယ်တဲ့ရောက်ပြီးတော့အဲ့ဒါမြတ်စွာဘုရားတိကိုရောက်တာဘုရားပွင့်တော့သူတို့ရဲ့ခံစားချက်သူတို့ရဲ့ဘဝသူတို့အမြင်ဟုတ်လားဒီလူတယောက်နဲ့ပေါင်းမိလို့သူတို့လမ်းကြောင်းတွေတဲ့သွား အဲ့ဒါကသူတို့နတ်ပြည်မှာကာလရှည်ကြာသူတို့ရဲ့ခံစားမှုအနေနဲ့ရှိခဲ့အဲ့ဒါဘုရားပွင့်လာပြီဆိုတော့မြတ်စွာဘုရားကသူတို့ရဲ့အမြင်ကိုလာလျှောက်တာအလကားပြောနေတာမဟုတ်ဘူးနော်တပိဒေဝတမတိတာတပိကုတ်ဗေဒတန်တော်တတန်တရမမေညာယတေယောဒီနာပါပြီရောသူတော်ကောင်းနဲ့ပေါင်းဖော်ခြင်းကိုပြုရ၏သူတော်ကောင်းနဲ့ပေါင်းဖော်ခြင်းတော့သူတော်ကောင်းနဲ့ပေါင်းလို့သူတော်ကောင်းတရားကိုသိရရင်မြင့်မြတ်ခြင်းသာလင်ရှိတယ်ရုံညံ့ခြင်းရှုံခြင်းဆိုတာမရှိဘူးဒါပထမကောင်းဆောင်နတ်ကပြောလိုက်တာနောက်တစ်ယောက်ကပြောတာ တပိဒေဝသမာတိတာတပိကုပိတာတတောတရံတရမမညာယပညာလက်ပတိလညာတော်သူတော်ကောင်းနဲ့ပေါင်းလို့သူတော်ကောင်းတရားများသိရမယ်ဆိုရင်မှန်မှန်ကန်ကန်သိတဲ့အသိဉာဏ်ပညာကိုရလိမ့်မယ်တခြားနည်းနဲ့တော့မရနိုင်ဘူးဟောဒါသူပြောတာအဲသူတို့ဂါထာ6ပုဒ်ပြောလိမ့်မယ်အဲ့ဒါဘုမုတ်ဒီမှာမှတ်ထားတပိဒေဝသမာတိတာတပိကုပိတာတတောတရံတရမမညာယတောကမစ္စေနာတောစတိနောက်နောက်တစ်ယောက်ကပြောတာသူတော်ကောင်းနဲ့ပေါင်းလို့သူတော်ကောင်းတရားကိုမြန်သိရမယ်ဆိုရင်တောကမစ္စေနာတောစတိတဲ့ စိုးရိမ်စရာဟိုနော်စိုးရိမ်စရာမဟုတ်ဘူးလို့နားမလည်တဲ့အတွက်ကြောင့်စိုးရိမ်မှုတွေနှိမ့်ဆက်နေကြတဲ့လူလောကကြီးရဲ့အလယ်မှာစိုးရိမ်မှုကင်းပြီးတော့နေရလိမ့်မယ်တဲ့သူတော်ကောင်းတရားကိုသိရင်သူကစိုးရိမ်နေတဲ့လူတွေကြားထဲမှာစိုးရိမ်မှုကင်းပြီးတော့နေရမယ်ကိုဘုန်းတို့ဘာလို့စိုးရိမ်တာလဲဆိုစိုးရိမ်စရာလို့ထင်လို့ပေါ့နော်ကိုမြတ်နိုးတဲ့အရာပျက်စီးပြီဆိုရင်စိုးရိမ်ရတာပဲလေကြည်ကူရတာပဲဟုတ်လား အဲ့ဒါကိုကမျက်နှာမှုကိုရှော့ချခြင်းအဖြစ်တော့လည်းပေါ့မျက်နှာမှုကိုမရှော့ချတော့မှစိုးရင်လို့ဘာအကျိုးရှိမှာတော့ဟုတ်လားစိုးရင်ချင်းရဲ့တဘာဝကိုနားလည်ပြီးတော့စိုးရင်စရာမဟုတ်ပါဘူးဒါလောကရဲ့သဘောပဲလို့စိတ်ကိုဆောက်တည်နိုင်လို့ရှိရင်လည်းစိုးရင်မှုပဲဖြစ်သွားတယ်နော်နဲသွားရင်နောက်ဆုံးစိုးရင်မှုနဲတယ်ဆိုတာဉာဏ်ရှိလို့ပဲဉာဏ်ကြီးရင်ကြီးသလောက်စိုးရင်မှုနဲသွားမှာဉာဏ်မရှိရင်မရှိသလောက်စိုးရင်မှာနော်အဲ့ဒါသူကသူတော်ကောင်းတရားကိုသိလို့များနော်ဉာဏ်တွေရှိလာခဲ့မယ်ဆိုရင်မဖြစ်မှာလို့ စိုးရိမ်နေကြတဲ့လူအများစုကြီးကြားထဲမှာအဲ့ဒီလူကမစိုးရိမ်မင်းနဲ့ချမ်းချမ်းသာသာနေနေလိမ့်မယ်တဲ့။အဲ၃ယောက်မြောက်နတ်ကပြောတာနော်။နောက်၄ယောက်မြောက်နတ်ကဘာပြောလို့တပိဒေဝသမာတိထတပိကုတ်ဝေထတန်တော်တတန်တရမမေညာယညာတိမစ္စေဝိရောစတိ။နော်သူတော်ကောင်းနဲ့ပေါင်းရလို့သူတော်ကောင်းတရားကိုမြတ်သိမယ်ဆိုရင်ဆွေမျိုးတွေရဲ့ကြားထဲမှာအလွန်တင့်တယ်လိမ့်မယ်တဲ့။ဒါသူရဲ့ခံစားချက်နော်။အမျိုးတွေထဲမှာတချို့အမျိုးသူသေးတာတော်ဆက်တဲ့အုပ်စုလေးတွေရှိတယ်ဟုတ်လား အဲ့ဒီထဲမှာအကုန်လုံးကဂျိုင်လူတင့်တယ်နေကြတာမဟုတ်ဘူးဟုတ်လားအဲ့ဒီထဲမှာတင့်တယ်တယ်ဆိုတာလေးကနည်းနည်းလေးပဲပါတာဟုတ်လားဘလူလူကတကယ်တင့်နေတာလို့အသိဉာဏ်ရှိတဲ့လူကတကယ်တင့်နေတာပဲသူတော်ကောင်းတရားသိပြီးတော့ငြိမ်အောင်အေးအောင်တဘာဝကြအောင်နေတတ်တဲ့လူကတင့်နေတာပဲလေဟုတ်လားဒါသူခံစားချက်ကိုပြောတာနော်သူတော်ကောင်းကိုပေါင်းလို့သူတော်ကောင်းတရားမြန်သိရမယ်ဆိုရင်အမျိုးတွေကြားထဲမှာအဲ့ဒီလူကတင့်တင့်တယ်တယ်နေရလိမ့်မယ်လို့ပြောတာဒါသူတို့အမြင်လေးတွေကိုပြောတာတချို့အားတော့လည်းပဲသဘောကျစရာ ဟုတ်မဟုတ်ဆိုတာကတော့ကိုယ့်ရဲ့အခြေခံအမြင်ပေါ်မှာလည်းမူတည်မယ်ပေါ့နော်အဲနောက်ဘုန်းဘုန်းတို့၅ရောက်မြောက်ခေါင်းဆောင်တက်ကပါပြောတာတပိဒေဝသမာတိတာတပိကုတ်ဗေဒတန်တော်တရံတရမမေညာယတတ္တကိစ္ဆန္တိသူကတိတို့တော့ရိုးရိုးလေးသူတော်ကောင်းကိုပေါင်းလို့သူတော်ကောင်းတရားမြန်သိရမယ်ဆိုရင်ပေတာနဲ့အဲ့ဒီလိုမြင့်မြတ်တဲ့ဘဝကိုရောက်လိမ့်မယ်ဒါတော့သူ့ရဲ့ကိုယ်လေးကိုပဲသူပြောလိုက်တာပဲသူပြောတာတော့သိပြီးတော့ရှင်းပြကြရမလို့ပါဘူးเนาะတတ္တကိစ္ဆန္တိသူကတိကောင်းတဲ့ဘဝကိုရောက်လိမ့်မယ် နောက်6ရောက်မြောက်ခေါင်းဆောင်တွေကပါပြောတယ်တပိဒေဝတမသေထတပိကုတ်ဝေထတတ္ထံတတ္တတ္တမမေညာယတတ္တတိဋ္ဌံတိတတ္တတံသူတော်ကောင်းကိုအောင်းရလို့သူတော်ကောင်းတရားမြန်သိရမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာချမ်းသာဒုက္ခမှာတည်ရလိမ့်မယ်တဲ့နော်သိရပါစို့အကျဉ်းဆင်းရဲရင်ကိုယ့်ကိုဆင်းရဲတွင်းကြီးတဲ့နေနေရခံစားရဆင်းရဲမှာပဲကိုတီးနေတယ်ကိုယ့်ရဲ့တရားကြီးကဆင်းရဲကြီးဖြစ်နေတယ်သိရပါစို့ နေပူပူတဲ့သွားတယ်ကိုယ့်ရဲ့တရားအပူတဲ့ဖြစ်အပူတဲ့မှာကိုရောက်နေတယ်နော်အေးအေးတဲ့မှာရောက်နေတယ်လားဒါကိုဘယ်လိုပြောလဲတီးနေတယ်ဘယ်နာလေးမှာတီးနေတာတော့ချမ်းသာတဲ့နေရာမှာတီးနေတာလားဆင်းရဲတဲ့နေရာမှာတီးနေတာလားစဉ်းစားတယ်နော်သူပြောတာလေးကဟုတ်လားဘယ်လိုပြောတော့တတ္တဒိဋ္ဌံတိတာတတံနော်ချမ်းသာခြင်းတရားမှာတီးရလိမ့်မယ်တဲ့ဆိုတော့ကိုယ့်ဘတဘဝလုံးဟာချမ်းသာခြင်းပုံမှာရှိနေလိမ့်မယ်လို့ပြောတာနော်ချမ်းသာခြင်းကနေရာကြီးပေါ့ကိုယ်ကချမ်းသာခြင်းနေရာကြီးမှာရောက်နေတယ်လောက်ကောင်း နော်အဲ့လိုမျိုးခေါင်းဆောင်နဲ့6ယောက်ကပြောပြီးတော့သူတို့ကဘာပြောလို့ဆိုတော့မြတ်စွာဘုရားတဲ့နော်တပည့်တော်တို့ပြောတဲ့ဒီအမြင်တွေအတွေးတွေဂါထာ6ပုံနဲ့ပြောလိုက်တာဘဇုရဲ့အတွေးအမြင်ကအကောင်းဆုံးဖြစ်မှာဆိုတဲ့သူတို့ကအမှတ်ကယူခြင်းသေးတယ်ဟုတ်လားဘဇုအတွေးကအကောင်းဆုံးဖြစ်မှာဆိုမြတ်စွာဘုရားကိုဆုံးဖြတ်ခိုင်းအဲ့ဒါမြတ်စွာဘုရားအကုန်လုံးကကိုယ့်အမြင်နဲ့ကိုယ်တော့ကောင်းတာကြီးပါပဲတဲ့အကုန်လုံးကောင်းပါလေတဲ့ဟုတ်လဲဟုတ်တယ်အမှန်လဲမှန်တယ်မြတ်စွာဘုရားထောက်ခံတယ်နော် ဒါပေမဲ့ငါရဲ့အမြင်ကိုလည်းပဲမင်းတို့နားထောင်ကြအောင်ရမယ်မြတ်စွာဘုရားလည်းဝင်ပြောဦးမယ်နော်ဒါဒီမြတ်စွာဘုရားပြောလာကြတော့ရှေ့ကပြောခဲ့တာတွေအကုန်အကုန်လုံးနဲ့ပူပြီးတော့ပြည့်ပြည့်စုံအောင်ကောင်းမွန်နိုင်တယ်ပေါ့ဟုတ်လားအမြတ်စွာဘုရားပြောတယ်တပိဒေဝတမတိထတပိကုပ္ပေထတန်တယ်တတန်တရမမင်ညာယတပ္ပဒုက္ခအမှုစတိနော်သူတော်ကောင်းတရားသူတော်ကောင်းကိုပေါင်းရလို့သူတော်ကောင်းတရားကိုမြန်သိမယ်ဆိုလို့ရှိရင်အဲ့ဒီလိုပါတပ္ပဒုက္ခအလုံးစုံသောဒုက္ခကပမှုစတိလွတ်ရနိုင်တယ် ဆင်းရဲဒုက္ခအကုန်လုံးကနေလွတ်မြောက်သွားလိမ့်မယ်တဲ့ဒါမြတ်စွာဘုရားရဲ့အမြင်ပဲဒါမတ္တမတ္တမြင်တော့ဘုံကအမှတ်ရတယ်သူ့မေတော်ကြီးတည်တယ်ဘယ်လောက်ကြာပြီတော့နှစ်နှစ်ဆယ်လောက်နှစ်နှစ်ဆယ်လောက်ကနော်ဖေးသေးတာတော့အနည်းစိတ်နှစ်26နှစ်ရှိအဲ့တော့ဘုံဘုံမှာအသက်စိတ်လောက်ပဲရှိဘူးအဲ့တော့ယောဟဘုန်းကြီးနောင်တော်ကြီးဥသောဝနဒီတရားကိုဟောတာအဲမှတ်မိနော်ပင်လေထဲမှာတင်မိုးကြီးနဲ့လို့မှာဆက်เสียရဦးစင်းလေးရအာ ကြောက်လိုက်တာပေါ့နော်လှိုင်းလုံးကြီးတွေကဘလို့လဲအသေးစိတ်ဟောတာဟိုငငယ်ရအဲဒါဥဒဝနာဟောတာကင်ထားတာနော်အဲ့တော့ဒီဂါထာလေးတွေရဲ့တဘာဝလေးတွေပြောထားပုံလေးဟုတ်လားအဲ့လိုမျိုးဆိုတော့ဘုရားပြောတဲ့ဟာတော့ဘာလို့သူတော်ကောင်းတရားကိုသိရလို့များနော်သူတော်ကောင်းကိုပေါင်းလို့သူတော်ကောင်းတရားကိုသိရမယ်ဆိုရင်ဘာဖြစ်မှာတော့ဒုက္ခအလုံးကလွတ်မြောက်သွားလိမ့်မယ်လို့ဟောတော့အဲ့ဒီ net တွေအကုန်လုံးကဝမ်းမြောက်ဝမ်းသာမြတ်စွာဘုရားရဲ့စကားတော်ကိုခံယူပြီးတော့ လက်ပြီးပြန်ရတယ်ဆိုပြီးတော့မှတ်တမ်းတင်ထားအဲ့တော့ဘုန်းကဒါလေးကစိတ်ဝင်စားဖို့ဖြစ်အောင်ဒါလေးကိုအဆုံးသတ်ကလေးပြောပြတာနော်အဓိကပြောရင်တာကပြောရင်တာတော့ဉာဏ်ပညာကြီးပွားဖို့အတွက်ဘုန်းတို့မှာအည်အသွေး၄မျိုးအခြေခံအင်္ဂါရကြီး၄မျိုးပြည့်စုံရမယ်နံပါတ်၁သူတော်ကောင်းကိုပေါင်းရမယ်နံပါတ်၂သူတော်ကောင်းတရားကိုနာယူရမယ်နံပါတ်၄အဲနံပါတ်၃အတွေးမှအမြင်မှရှိရမယ်နံပါတ်၄မြတ်သောအကျင့်ကိုကျင့်သုံးရမယ် အဲ့ဒီထဲမှာလှေကားတက်၄တက်အနေနဲ့စဉ်းစားမယ်ဆိုရင်ပထမဆုံးလှေကားတက်ကပါတော့သူတော်ကောင်းကိုပေါင်းရမယ်ဒါပြောတာသူ့ပေါင်းရင်ကြံတာတွေကအကြောင်းအကျိုးဆက်ဆက်ပြီးတော့သွားမှာနော်ကိုပေါင်းတဲ့လူကမြင့်မြတ်တယ်ဆိုရင်ကိုကြားရတဲ့စကားလည်းမြင့်မြတ်တဲ့စကားဖြစ်မှာမြင့်မြတ်တဲ့စကားတွေကြားပါများရင်ကိုတွေးတဲ့အတွေ့အကြုံလည်းမြင့်မြတ်တဲ့အတွေ့ဖြစ်သွားမှာကိုတွေးတဲ့အတွေ့အကြုံမြင့်မြတ်ပြီဆိုရင်ကိုကျင့်တဲ့အကျင့်ကိုလုပ်တဲ့အလုပ်ကလည်းမြင့်မြတ်သွားမှာအဲ့ဒါဆိုရင်ကိုရတဲ့အကျိုးရလဒ်ကလည်းအောင်းတာတွေပဲရအဲ့ဒီလိုလေးခွင်းဆက်ကလေးရှိဒါကိုပြောတာနော် ဒါဒါပညာဝုဒိတုတ်တာကိုဘုံတော့နည်းနည်းလေးချက်ထွင်ပြီးတော့ပြောပါတယ်ဟုတ်လားအဲ့တော့အချိန်ရှေ့သွားတယ်နော်ဥပုပ်တရားတော်ရအောင်ဆိုဟုတ်လားဒါကြောင့်ပြုထားတဲ့ကုသိုလ်ကောင်းမှုအဆုသလိုရဘုရားတပည့်တော်တို့ဒီမဲ့ညာဘုညာမျက်နှိပ်ပါကိုလင်းမြန်ထုတ်ချောင်းမျက်မှောက်ပြုပရစေကုန်တော်ဟုပတ္တနာအောင်စုပြုကြကုန်ရတည်း